ဘုန်းကြီးတို့ယောဂီသူတော်စင်များကိုဘာသာရေးအခြေခံတရားတော်ဆိုပြီးတော့ဟောကြားခဲ့ပြီးစပြီးတော့အဲ့ဒီဘာသာရေးအခြေခံတရားတော်တွေမှာနံပါတ်1ဗုဒ္ဓဗုဒ္ဓဘာသာဗုဒ္ဓဘာသာဝင်ဆိုတာဘာကိုခေါ်တယ်လဲလို့မနေ့ကအဲ့ဒီမိကွန်းလေးကိုဘုန်းကြီးအဖြေလေးထုတ်ပြီးတော့ဟောကြားခဲ့ပြီးပြီနောက်နံပါတ်2ကဘာလဲဆိုတော့ အဲ့ဒီဗုဒ္ဓဘာသာဝင်တယောက်ပြည့်စုံရမယ်အရေးချင်းအ ਨੇ ဆုံးဘယ်နှချက်ရှိသလဲဆိုအဲ့ဒီမိကုံလေးကို မနေ့ကဖြေချပေးနေတယ်အဲ့ဒီ၃ချက်ထဲမှာနံပါတ်1ပြည့်စုံရမယ်အချက်က ပါတယ်လေတရဏဂုံတရားမယ်အဲ့ဒီတရဏဂုံဆိုတာဗုဒ္ဓဓမ္မ တန်ခါဆိုတဲ့၃ပါးအဲ့ဒီတိတရဏဆိုတာတိဆိုတာ၃တရဏဆိုတာအဲ့ဒီတရဏကိုဘုရားတရားတန်ခါဆိုတဲ့အဲ့ဒီယရဏ၃ပါးကိုအမြဲမပြတ်အနေအားဖြင့်နှလုံးသွင်းနေဘုရားရှင်အားကိုးကွယ်ရာအားကိုးရာဟူ၍ယုံကြည်စိတ်ကဘုရားရှင်ဟောကြားထားတဲ့တရားတော်ကိုလည်းပဲအားကိုးရာဟူ၍ယုံကြည်စိတ်ကတယ် ဘုရားရှင်ရဲ့တပိသားတန်ဃာတော်ရှင်မြတ်တို့ကိုလည်းပဲအားကိုးရာဟူ၍ယုံကြည်စိတ်ကအမြဲမပြတ်စိတ်ကနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာဘာတည်နေတဲ့ပုဂ္ဂိုလ်လဲအေးတရဏဂုံတည်တဲ့ပုဂ္ဂိုလ်နံပါတ်1တရဏဂုံတည်ရမယ်နောက်နံပါတ်2ကဗာမြဲရမယ်၅ပါးသီလ၅ပါးသီလဆိုတော့ဘုန်းကြီးတို့မနေ့ကပြောခဲ့ပြီ ငါးပါးသီလမြဲရမယ်ဆိုတဲ့နေရာမှာစာရိတ္တဝါရိတ္တဆိုတဲ့အထဲမှာဒါစာရိတ္တသီလဒီတော့ဗာရတိပါတာသူ့တက်ကိုတတ်ခြင်းမှရှောင်ကျင်ရမယ်အဒိဏဒါနာသူ့ဥစ္စာကိုခိုးယူခြင်းမှပါလို့ရမယ်ရှောင်ကျင်ရမယ်ကာမေတုမိစ္ဆာစာရာအပိုင်ဆိုင်တဲ့ကာမဂုဏ်တို့မှကာမဂုဏ်တို့ကိုပြမကျူးလွန်ခြင်းမှပါလို့ရမယ် ရှောင်ကျင်ရမယ်မုဒ္ဒဝါဒမဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှမလုပ်ရမယ်သူရာမေရယမူရင်မေ့လျော့စေတတ်တဲ့အရက်သေးစာတို့ကိုတောက်စားသုံးဆွဲခြင်းမှမလုပ်ရမယ်ဒီ၅ပါးဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်တိုင်းလူပုဂ္ဂိုလ်တိုင်းလူပုဂ္ဂိုလ်တိုင်းပြည့်စုံရမလားမပြည့်စုံရဘူးလားပြည့်စုံရမယ်အဲဒီတော့ ဒီ၅ပါးဟာအထူးဆောက်တည်နေရမယ်တရားမဟုတ်ဘူးဂရုဓမ္မအလင်းအမြတ်ပြုတ်ပြီးတော့ကိုဒီတရားတွေမိမိတို့စောင့်ထိန်နေရမှာပြည့်စုံနေရမှာဒီတော့ဗန္ဓိပါဒာမနေ့ကသူ့တက်ကိုတတ်ချင်းမှရှောင်ကျင်ရမယ်ဒီတော့တကယ်လို့သူ့တက်ကိုတတ်ချင်းမှမရှောင်ကျင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်တတ္တဝါရဲ့အသက်ကို အကျဉ်းနာတနာကင်းမဲ့ပြီးတော့တတ္တဝါရဲ့အသက်ကိုတတ်ဖြတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မှာမနေ့ကရနိုင်တဲ့သူတို့ရဲ့မကောင်းကျိုးလေးတွေကိုတာရကလေးတွေနဲ့ဘုန်းကြီးပြောခဲ့ပြီကောကံသူနကမုတ်ဆိုးခွေးမုတ်ဆိုးဟာခွေးတွေနဲ့အဲ့ဒီမှာဟိတရိษံတွေကိုတတ္တဝါတွေကိုလိုက်ပြီးတော့ခွေးနဲ့လိုက်ပြီးတော့တောလိုက်နေတဲ့မုတ်ဆိုးအဲ့ဒီမုတ်ဆိုးဟာယဟန်တော်တစ်ပါးကို တွေ့တော့ ဥပိကရုံဖြစ်တဲ့ယဟန်ကိုတွေ့ရတာမင်္ဂလာရှိသလားမရှိဘူးလားသူစိတ်ထဲမှာမင်္ဂလာမရှိဘူးငါတော့အမင်္ဂလာကြီးနဲ့တွေ့ပြီဒီကနေ့တော့လက်ကောင်းမလားလက်ပိတ်မလားသူစိတ်ထဲမှာဒီကနေ့တော့လက်ပိတ်တော့မှာပဲလို့ထင်သွားသူကဗုဒ္ဓအယူယူတဲ့ပုဂ္ဂိုလ်မှမဟုတ်ပဲမိစ္ဆာအယူပဲဒီတော့ဘုရားရဲ့တပိသတန်ဃာတော်ကိုတွေ့ရတဲ့အခါကာလမှာသူ့အတွက်အတိတ်နမိတ်ကောင်းသလားမကောင်းဘူးလား ရေမကောင်းဘူးလို့ယူဆသွားတယ်ယူဆသွားတဲ့အတိုင်းပဲသူတော်ထဲမှာတားကောင်လိုက်တဲ့အခါတားကောင်ရသလားမရဘူးမရတော့စိတ်ပြက်လက်ပြက်ပြန်လာ ပြန်လာတဲ့အခါဒီယဟန်တော်နဲ့ပြန်တွေ့တော့သူစိတ်တွေဘယ်လိုနေမလဲစိတ်ဆိုးပြီးဒေါသတွေဖြစ်လာတယ်သူ့ကြောင့်ငါဒီကနေ့တားကောင်မရဘူးမရတဲ့အတွက်နောက်တရက်တွေ့နေရရင်ခက်ဦးမယ်အဲ့တော့ခွေးနဲ့ရှူတိုက်တတ်မယ်ဆိုပြီးတော့ယဟန်တော်ကိုခွေးနဲ့ရှူတိုက်တတ် တကယ်တော့ကွင်းနဲ့ရှုတိုက်တတ်တာယဟန်တော်ကိုတတ်တာပဲတကယ်သိရတာကဘ누구သိရလဲသူပြုတဲ့ကံသူစီမပြန်ဘူးလားဒါနောက်နောက်ဘဝထီအောင်တောင်စောင့်မနေဘူးဒီဘဝပဲမိမိပြုတဲ့မကောင်းတဲ့ကံမိမိကိုဒီမကောင်းကျိုးပြန်ပြီးတော့မပေးဘူးလားဒါလေးသတိထားမယ်ကိုပြုတဲ့ကံဟာကိုယ်စီပြန်လာမှာပဲကိုမကောင်းတဲ့ကံတွေပြုတဲ့ပုဂ္ဂိုလ်ဟာဒီဘဝရင်ကိုလာမယ်မလာရင် နောက်နောက်ဘဝတွေမလာပေဘူးလားမိမိပြုထားတဲ့အဲ့ဒီအကုသိုလ်ကံတွေကတော့ဖြင့်အပယ်လေးပါလွတ်နိုင်ပါမလားဟောနောက်တာရကလေးတစ်ခုကိုဘုန်းကြီးပြောခဲ့သေးတယ်ပုတိကတတိတ်တမထေသူကငှက်မုတ်ဆိုးဘာမုတ်ဆိုးလဲငှက်တွေကို နေ့စဉ်ဖမ်းပြီးတော့ဘရင်ရဲ့ပွဲတော်စာဖြစ်နေဆက်တာရတယ်တကယ်လို့ပိုတဲ့ငှက်တွေကို တခြားတခြား လိုအပ်တဲ့ပုံကိုယ်တွေကိုရောင်းတယ်ရောင်းလို့မကုန်ရင်ဒီငှက်တွေကိုမသေးအောင်အတောင်ပံနေပါလောက်ထားတယ်လိန်ချိုးထားတယ်တရဝါတွေမသွားနိုင်အောင် ခြေတော့ကိုချိုးထားတယ်အဲ့တော့ဘယ်မှလည်းမပြေးနိုင်တော့ဘူးဘယ်မှလည်းမပြန်နိုင်တော့ဘူးသူတို့အဲ့တော့အဲ့ဒီတရဝါလေးတွေဟာချမ်းသာသလားဆင်းရဲသလားသူတို့ဆင်းရဲအောင်အမြဲနှိမ့်ဆက်ပြီးတော့ထားတယ်အဲ့ဒီမထေရ မထိတ်အလောင်းဖြစ်တဲ့ပုဂ္ဂိုလ်အဲ့ဒီငှက်မုတ်ဆိုဟာတေသွားတဲ့အခါကျတော့အပယ်ကိုလာရအပယ်ကနေလွတ်တယ်ငရဲအပယ်ကနေလွတ်လာပြီဆိုတဲ့အခါကာလကျတော့လူဖြစ်လာတဲ့အခါကျတော့အနာယောဂါတွေများမလားနည်းမလားဒီလိုအနာယောဂါများနေတာဟာသူတစ်ပါးကိုနှိမ့်ဆက်လို့လားမနှိမ့်ဆက်လို့လားဒါသူတစ်ပါးကိုနှိမ့်ဆက်ခဲ့လို့လူတယောက်ရဲ့ဘဝကိုကြည့်မယ်ဆိုရင် ဒီပုဂ္ဂိုလ်ရဲ့ဘဝဟာအနာရောဂါတွေတိတ်ညာပြီးတော့မကြမ်းမာဘူးဆိုရင်အတိတ်ဘဝကသူတစ်ပါးကိုသူနှိပ်စက်ခဲ့လို့ဒါလေးပဲအဲ့ဒါလေးပဲတတိထားကြည့်ပဲသူ့ရဲ့အတိတ်ကံကိုသူပြန်ပြီးတော့ကြည့်ဒီဘဝမှာလာပြီးတော့ထင်ရှားနေတာပဲအဲ့တော့ဘုဒ္ဓကတ္တမတိဟာဟိုမှာအနာရောဂါတွေဖြစ်အောင်နှိပ်စက်ခဲ့တဲ့အတွက်ကြောင့်သူဒီမှာမြတ်စွာဘုရားရဲ့သာသနာမှာယဟန်ဖြစ်ပြီးတော့နောက်ဆုံးယဟန်နာဖြစ်မဲ့ဘဝမှာတောင်မှ ဘသူကမှအနာနာမကတ်ချင်လောက်အောင်အိုင်းအမာလုံးကြီးတွေအနာကြီးတွေမပေါက်ဘူးလားအနာကြီးတွေပေါက်လိုက်တာတခါတယ်ဘသူမှမကတ်ချင်တော့အဲ့ဒီမှာဘလောက်တိအောင်အနာကြီးတွေကကြီးတယ်လဲဆိုတီတီလုံးလောက်အုတ်ရှစ်သီးလုံးလောက်တိအောင်အနာကြီးတွေကြီးပြီးတော့အဲ့ဒီအနာကြီးတွေကပေါက်ကွဲပြီပုတ်တွေသွေးပုတ်တွေထွက်အဲ့ဒီပြီပုတ်သွေးပုတ်တွေအများကြီးတစ်ကိုယ်လုံးမှပေါက်နေတာဆိုတော့အဲ့ဒီမှာနန်းစော်နေတော့ပြုစုတဲ့ပုံကိုယ်တွေအနာနာကတ်ချင်မအောင်မလား အဲ့လိုမကတ်ချင်လောက်အောင်ဒီလောက်အနာရောဂါတွေပြင်းပြင်းထန်ထန်ဖြစ်ရတာဟာဘသူပြုတ်ခဲ့တဲ့ကံလေသူပြုတ်ခဲ့တဲ့ကံပဲဒါကြောင့်အဲ့ဒါလေးတွေတတိထားကိုအခုလူဘဝကိုရနေပြီအတိတ်ကကောင်းတဲ့ကံတွေပြုတ်ခဲ့လို့မိမိလူဘဝရနေပြီလူဘဝရနေတဲ့အချိန်မှာမိမိတရားဝါလေးတွေကိုမနှိမ့်ဆက်မိစေနဲ့မတတ်ဖြတ်မိစေနဲ့တကယ်လို့သူ့အသက်တတ်ခဲ့မယ်ဆိုရင်မိမိလည်းပဲအသက်ရှည်မလားအသက်တိုးမလား သူအသက်တိုးတယ်လို့ပဲကိုလည်းအသက်တိုးတတ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးရှင်ဘုန်းကြီးတို့ရွှေကျင်ဆရာတော်ဘုရားကြီးကပါဏာတိပသူတက်တက်ကတဲ့ချွတ်တက်အင်္ဂါမွဲပြာရုပ်သွင်းအင်္ဂါခြေလက်တွေကိုချွတ်တက်ရတယ်တချို့များမွေးပွားလာတဲ့ကိုကအင်္ဂါခြေလက်စုံသလားမစုံဘူးလားအဲ့ဒါသူတော်ဘာကို तू နှိမ့်ဆက်ခဲ့လို့လားမနှိမ့်ဆက်ခဲ့လို့လားနှိမ့်ဆက်ခဲ့လို့ဟော လူဘဝရလာပြီလူရလို့ဖြစ်လာပြန်တော့လည်းပဲသူ့ရဲ့ရုပ်ရည်ဟာကြည်လင်သလားမကြည်လင်ဘူးလားအေးမကြည်လင်ဘူးတဲ့ဒါလေးတွေကိုဒီမှာကျေးဇူးရှင်ရွှေချင်းဆရာတော်ဘုရားကြီးကမှတ်သားလို့လွယ်ကူအောင်ဆောင်းပုတ်ကလေးဒါလေးဆိုကြည့်အောင်နော်ပါဏာတိပပါဏာတိပသူတေတက္ကသူတေတက္ကချို့တအင်္ဂါချို့တအင်္ဂါမွဲပြာရုပ်တွင်မွဲ အာအင်းယိုတွင်အာအင်းယိုတွင်လျင်ချင်းလဲဝေလျင်ချင်းလဲဝေဘေးကိုကြောက်တတ်ဘေးကိုကြောက်တတ်ဩသူတော်ဘာတွေကိုတတ်ခဲ့တဲ့ပုဂ္ဂိုလ်ကကိုဘေးတွေ့မှကြတော့ကြောက်သလားမကြောက်ဘူးလားအာကိုကိုတစ်ဖက်လူကတတ်တော်မယ်တစ်ဖက်လူကကိုပေါ်မှာမုံနေပြီကိုပေါ်မှာချောင်းမြောင်းနေတယ်ဆိုတဲကြောက်တာပဲသူတစ်ပါးကိုတော့ကိုကရဲရဲဆက်ဆက်လုပ်ခဲ့တယ်ကိုလှည့်ကြတော့ပို့ပြီးကြောက်တတ်တယ်ဒါကြောင့် ဘေးကိုကြောက်တတ်ဘေးကိုကြောက်တတ်အတ္တခံရာဘယ်လိုပဲကြောက်နေနေသူတစ်ပါးကိုတတ်ခဲ့တဲ့ပုဂ္ဂိုလ်ဟာမိမိလည်းပဲပြန်ပြီးတော့အတ္တမခံရပေဘူးလားခံရမှာပဲအတ္တခံရာအနာမြလျက်ချွေရန်ပြည့်၍ဩသူတစ်ပါးကိုနှိမ့်ဆက်ခဲ့တဲ့ပုဂ္ဂိုလ်အနာယောဂါတွေလည်းများတယ် မိမိရဲ့အချွေရန်တွေကလည်းနောက်ဆုံးကြမိမိကိုခွာသွားကြတယ်ပုတိကတ္တမထေကြည်စားယဟန်တော်တွေတူနဲ့တူကုညီရန်ပြင့်နေပေမဲ့လို့လည်းပဲသူ့ရဲ့အနာရောဂါတွေကတိတ်ပြီးပြင်းပြထန်ထန်ရွှန်ရှာဆက်ဆုပ်ပွယ်ဖြစ်လာတော့ဘေးကနေဘသူမှသူပြုစုမဲ့လို့မရှိဘူးခွာသွားတာမိမိတို့လည်းတချို့ပုံကိုယ်တွေကြည်စမ်းချမ်းသာကြွယ်ဝနေပစ္စည်းဥစ္စာတွေပေါ်များတယ်ဒါပေမဲ့သူ့နန်းမှာဘသူမှပြုစုမဲ့လို့မရှိဘူးအချွေရန်များတာလားရှားတာလား အေးအချွေရံနေရှားပါတာဆိုတာကြည့်သူ့ရဲ့အတိတ်ကနေပဲဒါကြောင့်အနာမြလျက်ချွေရံပြည့်၍အသက်တို့လျက်ပြင်းများစွာသည်ရှောင်ကအပြန်အကျိုးသည်အေးအဲ့ဒီလိုအပြစ်တွေအသက်တိုးတဲ့အပြစ်တွေသူတော်ဘာတတ်တဲ့အပြစ်တွေနာယောဂါတွေ ပေါများတဲ့အပြစ်တွေဒီအပြစ်တွေကနေပြီးတော့လွတ်ချင်တယ်ဆိုရင်တဲ့သူတစ်ပါးရဲ့အသက်ကိုတပ်ပြခြင်းညှင်းဆဲနှိပ်စက်ခြင်းရှောင်လိုက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဒီပြစ်တွေကနေမလွတ်ပေဘူးလားဗျာအေးရှောင်ကျင်တဲ့ပုဂ္ဂိုလ်တွေကြကိုလည်းအင်္ဂါတွေပြည့်စုံတယ်လူပုံလူဟန်ချိုးချိုးအချိုးကျတန်းနာပြီးတော့ကြည့်ရှုစပွဲကောင်းတယ်ခွန်အားပလားနဲ့ပြည့်စုံတယ်ကိုလည်းအင်္ဂါတွေလည်းအာလုံးပြည့်စုံတယ်တတ္တိလည်းကောင်းတယ်ကြောင်းရွံ့ထိတ်လန့်ခြင်းလည်းမရှိဘူးအချွေရန်လည်းများတယ် နောက်ပြီးတော့အများအခြားပုဂ္ဂိုလ်ရဲ့အနှိမ့်ဆက်အသက်ဖြတ်လဲမခံရဘူးအသက်လဲပဲရှည်တယ်တဲ့ဒီလို အသက်ရှည်တဲ့အကျိုးတွေဟာသူတစ်ပါးကိုမတတ်ခဲ့လို့ဒီဘဝမှာအသက်တိုးတဲ့ပုဂ္ဂိုလ်တွေဟာသူတစ်ပါးတွေကိုတတ်ဖြတ်ခဲ့တဲ့အကျိုးမကောင်းကျိုးတွေနော်ဒါပါဏတိပါဒနောက်အဒိဏဒါနာဝေရမဏိသိက္ခာပရံသမာဓိယာမိတဲ့သူတစ်ပါးရဲ့ပစ္စည်းဥစ္စာတွေတနည်းအားဖြင့်မပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကို ဘုန်းကြီးတို့မတရားယူခြင်းမှတနည်းအားဖြင့်ခိုးယူခြင်းမှရှောင်ကျဉ်ရမယ်ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတတ္တဝါရဲ့အသက်ကိုလည်းမတတ်ရဘူးသူတော်ရဲ့ဥစ္စာကိုကိုမပိုင်ဆိုင်တဲ့ဥစ္စာကိုခိုးရမလားမခိုးရဘူးလားအဲ့ဒီဟာအသက်ထက်ဆုံးဘာလို့ရမှာလဲရှောင်ကျင်ရမှာတိတတ်တဲ့အရွယ်ကစပြီးတော့အသက်ထက်ဆုံးမိမိမပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေခိုးယူခြင်းမှရှောင်ကျင်ရမှာ တကယ်လို့မိမိမရှောင်ကျင်လို့ရှိရင်တဲ့အဲ့ဒီခိုးယူမိတဲ့ပုဂ္ဂိုလ်ဟာမင်းပြင့်မင်းတန်ရောမသိနိုင်မေဘူးလားမင်းပြင့်မင်းတန်လေသိနိုင်တယ်သေသည်ချာမဲ့မှာအပင်ငရဲလည်းမရောက်နိုင်ဘူးလားအပင်ငရဲကလွတ်လွတ်လူပြန်ဖြစ်လာပြီဆိုရင်လေအဲ့ဒီပုဂ္ဂိုလ်ဟာပစ္စည်းဥစ္စာချမ်းသာမှလားဆင်းရဲမှလားပစ္စည်းဥစ္စာလည်းဆင်းရဲမယ်မွဲမယ် မိမိအလိုရှိတဲ့ပစ္စည်းအလိုရှိတာတွေဘာမှမရတကယ်လို့ပစ္စည်းဥစ္စာလေးပြည့်စုံလာပြန်တော့လည်းပဲရေမီမင်းကိုသူမချစ်မနဲ့တဲ့သူစတယ်ရန်သူမျိုး၅ပါးရဲ့အဖြစ်အစီမခံရပေဘူးလားဟေးအဖြစ်အစီတွေခံရတယ်ဒါကိုဘုန်းကြီးတို့ကျေးဇူးတော်ရှင်ရွှေရှင်ဆရာတော်ဘုရားကြီးကနေပြီးတော့လေအဲ့ဒါလေးကိုလေဆောင်ပုတ်လင်္ကာလေးပေးခဲ့တယ်အဒိဏဒာခိုးမိပါမူတဲ့ဥစ္စာနဲမွဲတဲ့ ဥစ္စာလည်းနည်းမယ်ဥစ္စာနည်းတဲ့အတွက်ဒီပုဂ္ဂိုလ်ချမ်းသာမလားမွဲမလားအေးဥစ္စာနည်းမွဲဆင်းရဲငတ်ပြီတဲ့ဆင်းရဲပြီဆိုမှတော့ငတ်ပြီသူများတကအကောင်းမွန်နေစားကိုယ်မှငေးကြည့်နေရတဲ့ဘဝငတ်ပြီအဲတော့ဆင်းရဲငတ်ပြီလိုရှိမရကိုယ်လိုရှိတဲ့ပစ္စည်းရမလားမရဘူးလားမရဘူးတဲ့ဟောရထားတဲ့ပစ္စည်းဥစ္စာတွေလည်းပျက်စီးတတ်တယ်။ဘာကြောင့်လဲကိုကသူတစ်ပါးပစ္စည်းကိုမလုပ်ခဲ့လို့လဲ ခိုးယူခဲ့လို့မတရားယူခဲ့လို့ဟောပစ္စည်းတယ်တကယ်လို့ပစ္စည်းဥစ္စာတွေရှိနေပြန်ပြီဆိုရင်လေစောစောကပြောတဲ့အတိုင်းရေကြောင့်လည်းပစ္စည်းတယ်မိကြောင့်လည်းပစ္စည်းတယ်မင်းကြောင့်လည်းပစ္စည်းတယ်တခိုးတမရကြောင့်အမွေခံဆိုးကြောင့်ရောမပစ္စည်းနိုင်ပြီဘူးလားဗျာအေးအဲ့ဒီယန္တမျိုး၅ပါးကြောင့်ပစ္စည်းတတ်တယ်တဲ့တကယ်လို့မိမိကအဲ့ဓာတွေကိုမိမိကမပြုတ်ဘဲနဲ့ရှောင်မယ်ဆိုရင်ကတော့ဖြင့်အဲ့ဒီကောင်းတဲ့အကျိုးရတဲ့အခါ ကွယ်လွန်တဲ့အခါတည်ဆုံးသွားတဲ့အခါသူတစ်ပါးရဲ့ပစ္စည်းမခိုးယူတဲ့အခါမှာမခိုးယူတဲ့ပုဂ္ဂိုလ်များမှာတော့သူကတိပုံဘဝမရောက်နိုင်ပေဘူးလားပစ္စည်းဥစ္စာတွေလည်းမပေါ်များပေဘူးလားပစ္စည်းဥစ္စာပေါ်များတော့ချမ်းသာမလားဆင်းရဲမလားချမ်းသာတဲ့ကစားစရာတောက်စရာတွေကရောကိုယ်လိုရှိတာကိုညံ့နိုးတာကိုစားလိုတာတွေမစားရပေဘူးလားဝတ်စရာတွေကရောမပေါ်များပေဘူးလားတချို့ပြည့်စုံတယ်တချို့ပုဂ္ဂိုလ်တွေဝတ်စရာတွေပြည့်စုံလိုက်တာဝတ်လို့မကုန်နိုင်ဘူး ချို့ဆင်းရဲတဲ့ပုဂ္ဂိုလ်ကြတော့တစ်ထည်ကတစ်ထည်လဲเสียတောင်ရှိရလားဗျာဒီလိုအကျိုးပေးခြင်းကြွာချားတယ်ဆိုတာဘသူပြုခဲ့တဲ့ကံလဲမိမိတို့ပြုခဲ့တဲ့ကံဟာမိမိတို့စီပြန်လာတာပဲပေါ်များတယ်ဆိုတာကမိမိကလှူခဲ့တန်းခဲ့လို့အဝတ်အထည်တွေလှူခဲ့တန်းခဲ့တဲ့အတွက်ကြောင့်အဝတ်အထည်တွေပေါ်များတယ်စားပွဲတောက်ပွဲတွေလှူခဲ့တန်းခဲ့လို့စားပွဲတွေစားတယ်တောက်ပွဲတွေပေါ်များတယ် ဟောနောက်ပြီးတော့နေစရာထိုင်စရာအဆောက်အဦတွေလူခဲ့တန်းခဲ့လို့မိမိတို့နေစရာထိုင်စရာတွေကောင်းကောင်းမွန်မွန်နေရတယ်သုံးဆွဲရတယ်ဒါမိမိပြုခဲ့တဲ့ကံပဲလေအဲမိမိကဒီမှာဒါနကောင်းမှုလည်းမပြုသီလလည်းမဆောက်စိုးစောကပြောတယ်ဝတ်စရာလည်းမလူစားစရာလည်းမလူနေစရာလည်းမလူသူတစ်ပါးရဲ့ပစ္စည်းကိုမိမိကခိုးဝှက်ပြီးတော့ယူနေတယ်မတရားယူပြီးသုံးဆွဲနေတယ်ဆိုရင်အဲ့ဒီချမ်းသာတဲ့အကျိုးရပါမလားမရနိုင်ဘူးဒါကြောင့်မို့ဘုန်းကြီးတို့ တကယ်လို့များဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များဟာဒီအဋ္ဌိဏဒါနဆိုတဲ့မပိုင်ဆိုင်တဲ့ပစ္စည်းဥစ္စာကိုခိုးယူခြင်းမှမတရားယူခြင်းမှမရှောင်ကျင်မဲနဲ့မိမိကသူတစ်ပါးရဲ့ပစ္စည်းကိုခိုးယူမယ်မတရားယူမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကောင်းကျိုးတွေလာမှလားဆိုးကျိုးတွေလာမှလားဒါလေးကိုတာရကလေးနဲ့ပြောရမယ်ဆိုရင်မြတ်စွာဘုရားလက်ထက်ကဘုရားရှင်ကိုရောင်မြတ်ကြီးတာဝတိပြည်ဇေတဝန်ကျောင်းမှာတည်င်းသုံးပြီးတော့နေစဉ်မှာ အဲ့ဒီမှာအမျိုးသမီး၄ဦးဈေးတယ်တွေပေါ့။ဘာလုပ်ကြတဲ့ပုံကိုယ်တွေလဲဈေးအယောင်းဝယ်ပြုကြတဲ့ဈေးတယ်တွေ။အဲ့လိုဈေးအယောင်းဝယ်ပြုကြတဲ့အခါကျတော့မိမိတို့ချိန်ဝင်တို့တင်းလဲတို့တခါတည်းခိုးကြ။အလေးချိန်ခိုးကြ။အလေးချိန်ကြီးခိုးဝယ်ပြီးတော့မတရားသောနီးတရားသောနီးနဲ့သူတစ်ပါးရဲ့ပစ္စည်းတွေကိုရအောင်ယူကြတယ်။မတရားသောနည်းနဲ့လည်းရအောင်ယူတယ်တရားသောနည်းနဲ့လည်းရအောင်ယူတယ် ချိန်ဆင်းလဲတင်းဆင်းလဲပေါ့လေအကုန်လုံးချိန်ဝင်လဲဆင်းလဲပြီးတော့တခါနဲ့ချိန်ဝင်ကိုမျိုးမျိုးလှုပ်ထားတယ်။အဲတင်းဆင်းလဲဆိုတာကဘုန်းကြီးတို့တင်းတောင်းတဲ့ချိန်ပြီးရောင်းတဲ့ခံမှလည်းတင်းကိုတခါနဲ့မပြည့်အောင်လှုပ်ထားတယ်။အဲဒီလိုလှုပ်ပြီးတော့ရောင်းဝယ်ပေါက်ကားပြီးတော့ကြီးပွားချမ်းသာတယ်။အဲလိုသူတော်ဘာရဲ့ပစ္စည်းဥစ္စာတွေကိုအဲဒီလိုလှုပ်ယူတယ်ဆိုတာတရားတာလားမတရားတာလား။ဟေးမတရားယူတာ။အဲလိုမတရားယူတဲ့အတွက်ကြောင့်သူတို့သေလွန်တဲ့အခါကလည်းကြတော့ဘာဖြစ်ကြလဲဆိုတော့ အဲ့ဒီမှာပိတ္တာတွေသွားဖြစ်ကြတယ်မြို့ရိုးကြီးရဲ့ဘေးမှာပိတ္တာတွေသွားဖြစ်ပိတ္တာတွေသွားဖြစ်တဲ့အခါကလည်းကြတော့အိမ်မှာကြံရကြတယ်သူတို့ရဲ့ခင်မွန်းလင်းယောက်ျားနဲ့သားသမီးတွေသူတို့မတရားသောနည်းနဲ့ရှာဖွေခဲ့တဲ့ပစ္စည်းဥစ္စာတွေသုံးညာဖြုံးညာသူတို့မှာတော့ဖြင့်ပိဋ္ဌဘဝရောက်နေတဲ့အခါကလည်းကြတော့စားစရာလည်းမရနေစရာဝတ်စရာလည်းမရဆိုတော့ချမ်းသာသလားဆင်းရဲသလား အဲ့ဒီမှာဆင်းရဲဒီကခင်မွန်းလင်ယောက်ျားတွေကလည်းပဲသူတို့ဇနီးမယားတွေကွယ်လွန်သွားပြီဆိုတော့သားငယ်သမီးငယ်လေးတွေနဲ့အုပ်ချုပ်ကထိန်သိမ်းရတာခက်တော့ဟောနောင်မယားတွေယူကြအဲ့လိုယူကြတဲ့အခါကလည်းကြတော့ငရို့မှန်တော့ဖြင့်မတရားသောနည်းနဲ့ကြီးပွားအောင်တိုးတက်အောင်ရှာခဲ့လိုက်ရတာသူတို့ကတော့ကြည်စမ်းမအောင်နောင်မယားတွေနဲ့ပြောလိုက်ကြပန်းလိုက်ကြငါတို့ရှာထားတဲ့ပစ္စည်းဥစ္စာတွေနဲ့စားတော့နေလိုက်ကြတာဆိုပြီးတော့အဲ့ဒီမှာ ညအချိန်ခါကာလမှာတခါတည်းအော်ဟေးပြီးတော့ညင်းညူကြတဲ့အတန်တွေပေးကြတာဒါဘာကြောင့်လဲဆိုရင်သူတို့ဟာမတရားသောနည်းနဲ့သူတစ်ပါးရဲ့ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကို မတရားသောနည်းနဲ့ရအောင်ယူခဲ့တဲ့အတွေ့ကိုသေတိအချမ်းမဲ့မှာ ချမ်းသာတဲ့ဘဝရောက်သလားဆင်းရဲတဲ့ဘဝရောက်နေသလားတကယ်ဆင်းရဲတဲ့ဘဝပိတ္တာဘဝတွေသွားရောက်နေတာအဲဒီကနေကျွတ်လွတ်သွားရင်လည်းပဲအပေငရေကြအောင်ပါပဲအဲဒီမှာဒါလေးကတာရကတစ်ခု နောက်တကဘုန်းကြီးတို့ရှေးကပေါ့အမျိုးသမီးလေးတယောက်ဟာရုပ်ဆင်းအင်္ဂါအင်မတန်မှလှပါတယ်တဲ့ရုပ်ဆင်းအင်္ဂါလှပတဲ့အတွက်ကြောင့်သူကရုပ်ရည်နဲ့ပဲစီးပွားရှာရပြိတန်စာအဲ့ဒီမှာပြည့်ရတန်စာဖြစ်နေရုပ်ရည်နဲ့စီးပွားရှာသူတို့လိုရှာပေါ်ရှာပဲပုံကိုယ်ကြီးအချင်းချင်းကဒီကလေးမလေးကအထူးအားဖြင့်အများတဲ့ပို့ပြီးတော့ပါလာကပါလေဆိုရင်ဆံပင်ရဲ့ဆံပင်ရဲ့ကောင်းခြင်းနဲ့ပြည့်စုံတယ် ဆံမင်းကြီးကရှည်ဆံမင်းသိလှတာအဲ့လိုဆံမင်းရဲ့ကောင်းခြင်းနဲ့ပြည့်စုံတဲ့အခါကလာကြတော့အချင်းချင်းမနာလိုစိတ်တွေဖြစ်မနာလိုစိတ်တွေဖြစ်ပြီးတော့ခေါင်းလျှော်ရည်တွေကိုဆံမင်းကျွတ်တဲ့ဆေးတွေထည့်လိုက်တယ်ခေါင်းလျှော်ရည်တွေကိုဗာဆေးတွေထည့်တယ်ဆံမင်းကျွတ်တဲ့ဆေးတွေထည့်လိုက်တော့တခါလေခေါင်းလျှော်တဲ့အခါကလာကြတော့ဆံပင်တွေတခါလေအထွေးလိုက်ထွေးလိုက်ကျွတ်ကုန် အဲဒီမှာဆံပင်အင်မတန်မှလှပပြီးတော့ဆံပင်လေးနဲ့သူ့ရဲ့ရုပ်ရည်က ပိုပြီးတော့လိုက်ဖက်နေတဲ့ပုဂ္ဂိုလ်ဟာဆံပင်နေမရှိတော့ဘူးဗရုံးပြောင်ကြီးနဲ့ဖြစ်သွားတော့ကြည့်လို့များကောင်းသေးရဲ့လားอืมခုလည်းပဲဆံပင်တွေအမျိုးမျိုးဆိုးစေးတွေနဲ့ဗာစေးတွေနဲ့ညာစေးတွေနဲ့နော်အဲဒီမှာရှိတဲ့ဆံပင်လေးတွေအကုန်လုံးတခါလဲနှုတ်ဖတ်ပြီးတော့အကုန်လုံးပြော့ပြောင်းပြီးနောက်မရှိဘဲနဲ့ကျွတ်ထွက်ကုန်ကြအောင်မယ်ဆံပင်လှခြင်းလို့သိတယ်လှုပ်ကြအောင် ဇာမင်းလှခြင်းလို့လုပ်ကြတယ်တချို့ကလည်းဆေးတွေဆိုးကြဇာမင်းကိုအမျိုးမျိုးဆေးတွေဆိုးကြတာတခါများဒီမှာအခုဒီလိုရာသီကြီးပေါ့လေသီလရှင်ဝတ်တာတက္ကမကြီးအသက်50ကျော်ကျော်60နဲ့နေပါလောက်ရှိနေပါပြီသီလရှင်ဝတ်သီလရှင်ဝတ်လာတော့အဲ့ဒီသီလရှင်ဝတ်မဲ့နေ့ကိုပဲသူကလည်းအိမ်မှာဖိတ်ရိပ်ပြီးကျွေးတော့ညကမလုပ်ထားလဲဆိုတော့ဆံမင်းစိုးစေးတွေစိုးထား ဆံမြင်ဆိုးစေးတွေဆိုတာတော့ဆံမြင်ဆိုးစေးတွေကမပြန့်မဲနဲ့ဟိုကွက်ဒီကွက်နဲ့ကွက်ပြီးတော့တခါလဲခေါင်းနဲ့တခါလဲဆေးတွေကစွဲအခုဆံမြင်ချလို့ညနေပိုင်းလာပြီးသီလရှင်ဝတ်လို့ဆံချတဲ့အခါကျတော့ခေါင်းကြီးဟာကွက်ကြားကြီးဖြစ်နေဆေးခေါင်းကကွက်ကြားကြီးနဲ့ဘုန်းကြီးကလည်းဒီလိုဆေးတွေနဲ့ပတ်သက်ပြီးဘာမှသိတာမဟုတ်ဘူးဘာမှသိတာမဟုတ်တော့ဩဒီဒကမာကြီးခေါင်းနဲ့နော်ဘာတွေများဖြစ်နေပါလဲ ကိုယ်စိတ်တွေကခေါင်းမှာဘာတွေများဖြစ်နေပါလဲတနာတာဆိုရင်ခေါင်းတွေကကွက်နေတာခေါင်းကတော့ပြောင်းနေအောင်ရိတ်ထားတယ်ဒါပေမဲ့စိတ်တွေကလည်းကွက်နေတာဆိုဟိုကွက်ဒီကွက်နေကွက်တယ်လိုက်ဒါနဲ့တရက်က2ရက်2ရက်က3ရက်ဆိုတော့3ရက်လောက်ရောက်တော့အဲ့ဒီမှာယောဂီအဲ့ဒီတိလရှင်တက္ကမကြီးကိုတက္ကမကြီးကောင်ဘာတွေများဖြစ်နေတာတော့ဘုန်းကြီးလည်းသူကမေးမိတယ်မေးမိတယ်အဲ့ဒါဘာမှမသိဘူးတော့ तू ဆေးဆေးဆိုးထားလို့လူဖြစ်တယ်ဆိုတာဘုန်းကြီးမသိဘူး အဲ့ဒီကြတော့မှဘေးကအတုပါတဲ့တိလရှင်ဝတ်တဲ့ဒကမတွေကရည်ကြတယ်ရည်ပြီးတော့အဲ့ဒါဗျာတဲ့သပင်นี่ဖြူလို့သပင်မဲစေးတွေဆိုးတာညီညာညာမဆိုးနိုင်မင်းနဲ့အဲ့ဒါဟိုဆိုးဒီဆိုးမဆိုးတတ်ပင်နဲ့ဆိုးလို့ခေါင်းတွေကွက်နေတာဗျာတဲ့အခုထိကြည့်အောင်မကြွတ်တာလေခေါင်းတွေကွက်နေတာတော်သေးတာလို့ခေါင်းတွေတင်ကွက်ရုံကွက်တာတခါလေအရေပြားတွေများစားသွားရင်ခင်ဗျားတို့ခက်အောင်မယ်လို့တောင်ပြောရဒါကြောင့်မို့ဒီလိုသပင်ဆိုးစေးတွေ အခုခေတ်မှာလည်းပဲအဲ့ဒီလိုစိုးစေးတွေအဆင်မပြေတဲ့အတွက်ကြောင့်မို့သပင်တွေပါတာကြွတာတွေမရှိပေဘူးလားဗျာရှိတယ်အခုလည်းရှိတာပဲအခုကြည့်ဒီအမျိုးသမီးလေးရဲ့သပင်တွေဟာအင်မတန်ကောင်းဝင်တဲ့အခါကာလကြတော့လှပတော့အချင်းချင်းမနာလိုပြီးတော့ခေါင်းလျှော်ရည်ထဲမှာအဲ့ဒီမှာဆံမင်ကျွတ်တဲ့ဆေးရည်တွေထည့်လိုက်တာထည့်ပြီးတော့မတရားကြံစီလိုက်တော့ဟိုမျိုးသမီးလေးကခေါင်းလျှော်တဲ့အခါသပင်တွေခါလဲအထွေးလိုက်ပြလိုက်ခေါင်းကျွတ်အဲ့ဒီမှာ အများရဲ့မြင်ကွင်းထဲမှာမနေရတော့ရှက်တဲ့အခါကျတော့တခါလဲတဏှာကိုထွက်ပြေးပြီးတော့မြို့ပြင်တဏှာမှာသွားပြီးတော့နေရအဲ့လိုနေတဲ့အခါမှာကို့မှာလည်းဘာမှလုတ်ကင်မစားတတ်တော့အဲ့ဒီမှာ အရက်ရောင်းပြီးတော့စားတယ်အဲ့လိုအရက်ရောင်းပြီးစားတဲ့အခါကလည်းကြတော့ဒီလိုပဲမြို့သားတွေလာပြီးအရက်တောက်ကြအရက်ဝဲတောက်ကြအဲ့ဒီမှာတနေ့မှာမြို့သား၄ဦးဟာဝတ်ကောင်းစားကောင်းတွေဝယ်ပြီးတော့ချမ်းသာကြွယ်ဝတဲ့ပုံကိုယ်တွေဖြစ်မှာပေါ့ အဲ့ဒီမှာလာပြီးအရက်တော့အရက်တော့တော့အရက်တွေအလွန်ကျွံတော့တောက်ပြီးမူးရဲ့ခါကျတော့မပြန်နိုင်တော့ဘူးအဲ့ဒီမှာပဲတခါလဲပြစ်လဲပြီးတော့ဟိုအိပ်ပျော်ကုန်ကြအဲ့ဒီမှာသူတို့ရဲ့ပစ္စည်းတွေကအမှန်တန်ဖိုးကြီးတဲ့ပစ္စည်းတွေဖြစ်တဲ့အတွက်ကြောင့်ဒီမျိုးသမီးလေးကနေပြီးတော့အဲ့ဒီအမျိုးသား၃ဦးရဲ့အဝတ်အစားတွေအကုန်လုံးချွတ်ယူအဝတ်အစားတွေအကုန်လုံးချွတ်ယူတယ်လက်ဝတ်လက်စားတွေရောဘာတွေရောအကုန်လုံးချွတ်ယူပြီးတော့ ဒီနေရာနေလို့တော့မဖြစ်တော့ဘူးဒါတန်ဖိုးကြီးတဲ့ပစ္စည်းတွေဆိုတော့တနေရာသွားမယ်ဆိုပြီးအဲ့ဒီကနေပြီးတော့ခိုးယူပြီးတနေရာသွားနေလိုက်ဒါတွေရောင်းချပြီးတော့စားတော့ဒါပစ္စည်းဥစ္စာတွေကသူတို့ရဲ့ဝတ်ထေတွေကတန်ဖိုးကြီးတဲ့ဟာတွေဖြစ်မှာပေါ့အဲ့ဒါနဲ့တနေရာရောက်ပြီးသွားပြီးနေရင်ကနေနောက်တနေတော့ခါကာလယဟန်တော်လေးတပါးဆုံးကံကြွဆုံးကံကြွလာတဲ့အခါကာလကြတော့အဲ့ဒီမှာသူတရားတရားလေးဖြစ်လာတယ်ဒီတကမတရားတရားလေးဖြစ်လာတဲ့အတွက်ကြောင့်မို့နှမ်းညက်မှုတ်ဆိုတော့ နှမ်းညက်မုံကိုလှူဒန်းတယ်လို့ဆိုပါတယ်ဘုန်းကြီးတို့ခုခေတ်မှာဆိုရင်တော့နှမ်းပြက်မုံပဲဖြစ်ပါလိမ့်မယ်အဲ့ဒီမှာနှမ်းပြက်မုံကိုအဲ့ဒီမှာယဟန်တော်လေးကိုတရားတရားထက်ထက်တန်တန်နဲ့လှူတယ်လှူပြီးတဲ့အခါကျတော့သူဘာဆုတောင်းတယ်လဲဆိုတော့ဖြစ်နေရဘဝတိုင်းမှာတပည့်တော်ဆံပင်ဤကောင်းခြင်းနဲ့ပြည့်စုံမရစေဆံပင်ကြီးရှည်ပြီးတော့အဖျားတွေကော့ပြီးတော့လှပ်ပတဲ့ဆံပင်ပိုင်ရှင်ဖြစ်ပါရစေလို့ဆုတောင်းလိုက်တယ် အဲ့ဒီသူဆုတောင်းတဲ့အတိုင်းပဲဒီဘဝကနေပြီးတော့သူကွယ်လွန်သွားတယ်ကွယ်လွန်သွားတဲ့အခါကျတော့သူဘယ်မှာသွားဖြစ်လဲဆိုတော့သမုဒ္ဒရာတဲ့အလယ်မှာသွားပြီးတော့ဗိမာန်နဲ့အဲ့ဒီမှာဗိမာန်ကြီးနဲ့ရွှေဗိမာန်ကြီးနဲ့သွားပြီးတော့အဲ့ဒီမှာသွားဖြစ်တယ်သွားဖြစ်တဲ့အခါဒီယဟန်တော်လေးကို သူလှူခဲ့တဲ့ကုသိုလ်ကြောင့်ရွှေဗိမာန်နဲ့ဆံပင်တစ်ခါတဲ့ကောင်းခြင်းနဲ့ပြည့်စုံတဲ့ဆံပင်တွေဒီကိုယ်လုံးကိုရှည်ကြီးပဲ အောက်ကခြေပမောက်ထီအောင်ခြေပနောက်ထီအောင်ရောက်အောင်စပင်းနေရှိတယ်ဒါပေမဲ့သူတော်ဘာရဲ့အဝတ်စားတွေကိုသူခိုးယူခဲ့တဲ့အတွက်ကြောင့်သူ့မှာအဝတ်စားပလာနတ်တိဖြစ်နေတယ်ဗိမာန်ကတော့ဗာဗိမာန်ကြီးလေလူကတော့အဝတ်စားရှိသေးလားမရှိဘူးဒါဘာဖြစ်လို့အဝတ်စားမရှိတာလဲဆိုတော့သူလူဘဝကဘာလုပ်ခဲ့လို့လဲသူတော်ဘာရဲ့အဝတ်စားတွေခိုးယူခဲ့လို့ အဲ့ဒီခိုးယူခဲ့တဲ့သူပြုခဲ့တဲ့အကုသိုလ်ကံဟာသူ့ကိုနောက်ကလိုက်ပြီး မကောင်းကျိုးတွေမပေးပြီဘူးလားဟောအဝတ်စားပလာဏတိကိုလုံးတိဒါပေမဲ့သူဟာယဟန်တော်ကိုတရားတရားထက်ထက်တန်တန်နဲ့နှမ်းပြမုံလေးလှူပြီးဆူတောင်းခဲ့တဲ့အတွက်ကြောင့်ဆပင်ဤကောင်းခြင်းနဲ့မပြည့်စုံနေဘူးလားအဲ့ဒီမှာသူ့ရဲ့ခန္ဓာကိုယ်မှာအဝတ်စားမရှိပေမဲ့သူ့ဆပင်နဲ့တခါလဲအုပ်ပြီးကာကွယ်ထားလိုက်တယ်အဲ့လိုလေးနေလိုက်တယ် ရွှေဘိမှန်ကြီးနဲ့နေရတာလည်းပဲတရားတရားထက်ထက်တန်တန်နဲ့ဒီယဟန်တော်လေးကိုနှမ်းပြင်းဖို့လှူခဲ့တဲ့အတွက်ကုသိုလ်ကနေအဲ့ဒီကုသိုလ်ကနေပြီးတော့ဗိမာန်ကြီးနဲ့စံစားရတဲ့ဘဝဖြစ်တယ်။ကောင်းတဲ့ကံတွေပြုရင်ကောင်းကျိုးတွေမလာဘူးလား။မကောင်းတဲ့ကံကိုပြုရင်မကောင်းကျိုးတွေမလာဘူးလား။အေးမကောင်းကျိုးဆိုးကျိုးတွေကြည်စံသူဟာရွှေဗိမာန်ကြီးနဲ့တော့လာပြီးစံစားရတယ်။သို့တော်လည်းပဲသူပြုခဲ့တဲ့မကောင်းတဲ့ကံကအဲ့ဒီလိုက်ပြီးတော့အကျိုးပေးတယ် အဲ့ဒီမှာလည်းအကျိုးပေးတဲ့ကဒီမှာမှတ်သားစရာလေးအဲ့ဒီမှာပါတယ်ဒီလောက်ကလေးနဲ့ဒီဝတ္ထုကြောင့်လေးကိုဘုန်းကြီးရထားလို့ရတယ်ဒါပေမဲ့အဲ့ဒီမှာမှတ်သားစရာတခုပါတာကပါလဲဆိုတော့တာဝတိမြို့ကကုံသေးတယ်အဲ့ဒီမှာလှေသင်းမောတွေနဲ့ကုန်ပစ္စည်းတွေအပြည့်တင်ပြီးတော့ကုံရောင်းကုံဝယ်သွန်နာပုံမိဆိုတဲ့အရက်ကိုဒါဘုန်းကြီးတို့မြန်မာနိုင်ငံသွန်နာပုံမိပေါ့အဲ့ဒီမှာကုံရောင်းကုံဝယ်လာကြတဲ့အခါမှာပင်လယ်ပြင်မှာလေမုန်တိုင်းကြာပြီးတော့သင်းမောတွေပြက်သွားတယ် အဲ့ဒီမှာသင်္ဘောတွေပြက်သွားရင်ကနေပြီးတော့ဘယ်ကိုရောက်သွားလဲဆိုတော့အခုအဲ့ဒီပင်လယ်ရဲ့သမုဒ္ဒရာရဲ့အလဲကောင်မှာရှိတယ်ဒီအမျိုးသမီးရဲ့ဗိမာန်စီရောက်သွားတယ်အဲ့ဒီမှာဗိမာန်စီရောက်သွားတဲ့အခါကလည်းကြတော့အဲ့ဒီမှာဗိမာန်နဲ့ဝင်သွားတယ်လူလေးတယောက်မှမရှိဘူးမရှိတဲ့အခါကလည်းကြတော့ကုံတယ်တွေကဒီထဲမှာဒီဗိမာန်ရှင်ဟာဘာတူလဲမေးတဲ့အခါကျတော့ဟိုရဲ့အတန်ပေးတယ်ဥမာအဖြစ်ပြင်းပေါက်လေးကနေပြီးတော့မျက်နှာကိုလည်းပြတယ် အဲ့တော့မျက်နှာပြတော့ဗိမာန်ရှင်နဲ့တွေ့ချင်ပါလေစကားပြောချင်ပါလေပြင်မက်ကိုထွက်ခဲ့ပါအဲ့လိုလူလားနတ်လားဆိုတော့မေးတဲ့အခါကျတော့မှဟိုကပြင်မက်မထွက်ရဲဘူးသူ့မှာအဝတ်စားဗလာနတ်တိဖြစ်နေလို့မထွက်ရဲတဲ့အကြောင်းတွေကိုပြောတဲ့အခါကလည်းကြတော့ကဲဒီလိုဆိုရင်ကုန်တယ်များကသူတို့မှာအဝတ်ထည်အပိုးပါပါတယ်ကဲအဲ့ဒီအဝတ်ထည်ကိုဝတ်ပြီးတော့ထွက်ခဲ့ပါဆိုပြီးတော့သူတို့ရဲ့ပိုးပန်လာတဲ့အဝတ်ထည်ကိုလှမ်းပေးတယ်အဲ့လိုပေးတဲ့အခါကလည်းကြတော့ဒီမှာ အဲ့ဒီသူတော်ဘာရဲ့ပစ္စည်းဥစ္စာတွေအဝတ်ထည်တွေခိုးယူခင်းမိလို့အဝတ်စားဗလနတ္တိဖြစ်နေတယ်ပြောရရင်တော့နေ့မှာစံညမှာခံဆိုတဲ့ဟိုနတ်တလဲပိတ်တာတလဲဒီလိုဖြစ်နေတာပါသူတို့ကအဲ့တော့အတူရကဲဘုံသားတွေလို့ခေါ်ရတာပေါ့ဒီပုဂ္ဂိုလ်တွေကအဲ့လိုနတ်တလဲပိတ်တာတလဲဒီလိုဖြစ်နေတာဒီလိုခံစားနေရတာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာအတင်းတို့ပေးတဲ့အဝတ်ထည်ကိုတဲ့ကျွန်ုပ်ယူလို့မရပါဘူးတကယ်လို့များကျွန်ုပ်ကို အဝတ်အစားရစေခြင်းလို့ရှိရင်တဲ့သင်တို့ထဲမှာသီလတမာရီနဲ့ပြည့်စုံတဲ့ကံကံ၏အကျိုးကိုယုံကြည်တဲ့ဥပဒကတယောက်ပါပါတယ်တဲ့အဲ့ဒီဥပဒကတယောက်ကိုတဲ့အဲ့ဒီအဝတ်ထေကိုလှူဒန်းပြီးတော့ကျွန်ုပ်ကို အမျှဝေပေးပါတဲ့သီလနဲ့ပြည့်စုံတဲ့ဥပဒကကိုပါလှူဒန်းရမယ်အဝတ်ထေဒါယဟန်တန်ခါမှမဟုတ်ဘူးနော်သီလရှိတဲ့ပုဂ္ဂိုလ်ကိုလှူလှူပြီးရင်အမျှဝေလို့ရတယ်ဒါလေးကိုသဘောပေါက်ထားဖို့ အခုဒီမှာသီလနဲ့ပြည့်စုံတဲ့အဲ့ဒီဥပဒကကံကံဤကျိုးကိုယုံကြည်တဲ့ဘုရားရဲ့တပိတာဥပဒကတယောက်ပါပါတယ်အဲ့ဒီဥပဒကကိုအဝတ်ထည်လှူပြီးတော့ကျွန်ုပ်အားမြတ်တမ်းဝေပါဒီလိုဆိုရင်ကျွန်ုပ်အဝတ်ထည်ရပါလိမ့်မယ်အဲ့ဒီနတ်သမီးကိုအဝတ်ထည်လေးဒီလိုပေးလို့ရပါမလားမရဘူးအဲ့ဒီမှာကုသိုလ်ကောင်းမှုပြုပြီးတော့ပေးရတယ်ကုသိုလ်ကောင်းမှုပြုတဲ့အခါမှာလည်းပဲသီလရှိတဲ့ပုဂ္ဂိုလ်ကိုမလုပ်ရတာလေလှူရတာသီလရှိတဲ့ပုဂ္ဂိုလ်ကိုရွေးချယ်လှူရတယ်ဟော အဝတ်တဲ့လှူပြီးတော့အမျှဝေလိုက်တယ်ဆိုရင်ပဲအဲ့ဒီနတ်သမီးဟာတာရုခေါ်လိုက်တယ်အဲ့ဒီမှာတာရုလည်းခေါ်ဆိုလိုက်ရောတခါလေသူ့ရဲ့အဝတ်စားတွေအားလုံးပြည့်စုံသွားတယ်အဲ့ဒီကြမှာအပြင်ထွက်လာတယ်အဲ့လိုအပြင်ထွက်လာတဲ့အခါကျတော့မှကဲတင့်နတ်သမီးဘလို့ဖြစ်ရတာလဲဘိမှန်ကြီးကအင်မတန်မှကောင်းပါပြီတဲ့ဘာကြောင့်အဝတ်စားမရှိရတာလဲလို့မေးတော့မှအဲ့ဒီနတ်သမီးက "तू ပြုတ်ခဲ့တဲ့ကံတွေကို तू ပြောပြတယ်။ယခုလိုဗိမာန်နဲ့ စံပေဤကောင်းခြင်းနဲ့ပြည့်စုံရတာကျွန်ုပ်ဟာနှမ်းညက်မုတ်ကိုလှူပြီးယဟန်တော်ကိုလှူခဲ့လို့လှူပြီးဆူတောင်းခဲ့လို့ဒီရွှေဘိမှန်ကြီးစံစားရတာကလည်းတရားတရားထက်ထက်တန်းတန်းနဲ့လှူခဲ့လို့ဘိမှန်ကြီးနဲ့စံစားရပါတယ်သို့တော်လည်းပဲစံစားရပြီမယ်လို့လည်းပဲကျွန်ုပ်ဟာသူတော်ဘာရဲ့အဝတ်အထည်တွေကိုခိုးယူခဲ့တဲ့အတွက်ကြောင့်ကျွန်ုပ်မှာအခုအဝတ်စားဗလာဏတ်တိဖြစ်နေရပါတယ်အဲ့တော့ကျွန်ုပ်ဒီကနေပြီးတော့လေးလလွန်မြောက်လို့ရှိရင်လည်းပဲကျွန်ုပ်ဟာဒီဘဝကနေဆုတည်ပြီးတော့အပင်ငရဲကိုကျွန်တော်ရောက်ရှိရအောင်ပါပါ ခိုးခဲ့တဲ့အပြစ်ဘာလုပ်ခဲ့တဲ့အပြစ်လဲသူတစ်ပါးရဲ့ပစ္စည်းကိုခိုးခဲ့တဲ့အပြစ်ကြောင့်အပင်ငရဲကိုရအောင်မှာပါဆိုတော့အဲ့ဒီမှာဒီလိုဆိုရင်ဟိုကဥပဒကကကဲအသင်္ဒသမီးဘာမှမပူပါနဲ့ကျွန်တော်တို့တာဝတိမြို့ကိုပြန်ရောက်တဲ့အခါမှာဘုရားအမှုရှိတဲ့တန်ဃာတော်များကိုလှူဒန်းပါမယ်ကုသိုလ်ကောင်းမှုပြုပြီးတော့အသင်္ဒသမီးကိုကျွန်တော်တို့အမြတ်တမ်းပေးဝေပါမယ်အသင်သာဓုခေါ်ပါဖိမတကပြုတယ်ဒါလေးတွေမှတ်ထားနော် လှူဒန်းတဲ့အခါမှာတမလွန်ဘဝပြောင်းသွားတဲ့ပုဂ္ဂိုလ်အတွက်လှူဒန်းပြီဆိုရင်အလှူခံပုဂ္ဂိုလ်သီလပြည့်စုံဖို့လိုသလားမလိုဘူးလားအဲ့ဒါလေးရေးကြည့်တယ်နော်တွေ့ကြရပောက်ကြရတွေ့တာကိုလှူပြီးမျှဝေနေလို့ရတာမဟုတ်ဘူးဒီမှာတကယ်အလှူခံပုဂ္ဂိုလ်စင်ချုပ်ကနေပြီးတော့အင်းရတရနတ်သမီးတယောက်ကနေပြီးတော့အခုဒီအဝတ်ထည်လေးကိုသင်္ကန်းဖြစ်နေလှူဒန်းလိုက်ပါတယ်ဒီအဝေးကနေပြီးတော့လေမြတ်စွာဘုရားအားရှ िख ိုးပါလေဆိုပြီးတော့အဲ့ဒီမှာရှ िख ိုးဥချပြီးဒီအကြောင်းအရာလေးကိုလည်းလျှောက်ပြပေးပါဆိုပြီးတော့လျှောက်ပြလိုက်ပါတယ် နတ်သမီးလှူလိုက်တဲ့အဝတ်ထဲကိုလည်းယူသွားတယ်ယူသွားပြီးတော့တာဝတိမြို့ရောက်တဲ့အခါမြတ်စွာဘုရားထံသွားပြီးတော့အဲ့ဒီမှာကုသိုလ်ကောင်းမှုများပြုဘုရားမှုရှိတဲ့တန်ခါတော်များဆွမ်းများကန့်နတ်သမီးလှူတိုင်းတဲ့အဝတ်ထဲကိုလည်းမြတ်စွာဘုရားဆောက်ထားပြီးလှူဒန်းပြီးအမြတ်တမ်းဝေလိုက်တဲ့အခါကျတော့အဲ့ဒီနတ်သမီးဟာတာရုခေါ်ဆိုနိုင်ပြီးတော့ဟောအပေဆင်းရဲတွေကလွတ်မြောက်ပြီးတော့နတ်ရွာသူတိတို့ရောက်ရှိသွားတယ်အထက်နတ်ဘုံကိုရောက်ရှိသွားတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာကောင်းတဲ့ကုသိုလ်ကံတွေပြုရင် မိမိတို့ထံကောင်းကျိုးတွေလာမှလားဆိုးကျိုးတွေလာမှလားတကယ်လို့မကောင်းကျိုးတွေပြုခဲ့ပြီဆိုရင်အဲ့ဒီမကောင်းတဲ့အကုသိုလ်အကျိုးတွေကရောဘာအကျိုးတွေလာမှလဲဆိုးကျိုးတွေမကောင်းကျိုးတွေလာမယ်ဒါကြောင့်ဘုရားဗန္ဒဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီမကောင်းမှုဆိုတဲ့သူတစ်ပါးရဲ့ပိုင်ရှင်မပေးတဲ့သူတစ်ပါးရဲ့ပစ္စည်းဥစ္စာတွေခိုးယူခြင်းမှာအသက်ထက်ဆုံးမလုပ်ရမှာလဲရှောင်ကျင်ရမှာခေတ္တလေးဆိုလိုက်ရအောင် အဒိနာဒာကိုမိပါမူဥစ္စာနေမွဲဆင်းရဲငတ်ပိလိုရှိမယဘောကပစ္စည်းရေမီတခုမွေကံစိုးနှင့် မင်းဆိုအပြရန်သူငါကြောင့်ပြပြဥစ္စာပြများစွာသည်ရှောင်းကအပြန်အကျိုးသည်အဒိဏဒာခိုမိပါမူ ဥစ္စာနဲ့မွေဆင်းရဲငတ်ပြီးလိုရှိမရဘောကပျက်စီးဟောသူတစ်ပါးရဲ့ပစ္စည်းဥစ္စာကိုခိုးယူတဲ့ပုဂ္ဂိုလ်ဟာရှင်းလျာဘဝအတိုင်းမှာပစ္စည်းဥစ္စာချမ်းသာမလားဆင်းရဲမလားပစ္စည်းဥစ္စာဆင်းရဲပြီဆိုရင် အစာရည်စာလည်းပဲငါပြမယ်အဝတ်အထည်လည်းပဲနွမ်းပါမယ်ဟုတ်တယ်မဟုတ်လား မိမိအလိုရှိတာတွေမိမိအလိုရှိသလိုရနိုင်ပါမလားမိမိကအစားဆိုရင်လည်းကောင်းကောင်းစားခြင်းနဲ့မိမိမှာပစ္စည်းဥစ္စာမှမရှိပဲစားလို့ရပါမလားအဝတ်အထည်ကောင်းကောင်းဝတ်ခြင်းနဲ့မိမိမှာပစ္စည်းဥစ္စာမှမရှိပဲနဲ့အဝတ်အထည်ကောင်းကောင်းဝတ်လို့ရပါမလားဘာကြောင့်လဲသူတစ်ပါးရဲ့ပစ္စည်းခိုးခဲ့လို့လားမခိုးခဲ့လို့လားကိုယ်အလိုရှိတာတွေပြည့်စုံမလားမပြည့်စုံဘူးလား ဟောမိမိရရှိတဲ့တကယ်လို့စီးတဲ့ဥစ္စာတွေပြည့်စုံလာပြီဆိုရင်လည်းပဲရံမျိုးငါးပါးတပါးပါးကြောင့်ဒီပစ္စည်းဥစ္စာတွေဘာဖြစ်သွားမလဲပျက်စီးသွားတယ်ဆိုတာကိုယ်အတိတ်ကမိမိသူတစ်ပါးရဲ့ပစ္စည်းဥစ္စာတွေခိုးယူလို့လားမခိုးယူလို့လားဒါလေးတွေနဲ့နှိုင်းချင်ကြည့်ဒီခေတ်ထဲမှာမိမိတို့တွေ့နေရတဲ့ပုံကိုယ်တွေကိုဒီသူတို့ပြုတဲ့ကံတွေဒါကြောင့်မို့တချို့ပုံကိုယ်တွေများကိုယ်ပစ္စည်းတွေပျောက်သွားရင်ပျောက်တာကိုမပြောရဲဘူးဘာလို့မပြောရဲလဲဆိုတော့ကိုယ်ရှိအတိတ်ကသူတစ်ပါးရဲ့ပစ္စည်းကိုကိုခိုးယူခဲ့လို့အခုကိုယ်ပစ္စည်းကိုဘာလောက်ခံရတယ် အကိုးခံရတာကိုဟာအတိတ်ကဘာကြီးလဲတခိုးကြီးအောင်မလေးကိုအခုခိုးခံရတာအတိတ်ကတခိုးကြီးမို့ကိုဟာကိုပြန်ခိုးခံရတာအဲ့ဒါကိုအတိတ်ကြီးပြန်ပေါ်မှာဆိုတော့တချို့ဆိုရင်အသာလေးနေပျောက်သွားလဲဘာမှမပြောဘူးကိုပစ္စည်းပျောက်သွားလဲဘာမှမပြောဘူးသူများသိမှရှက်လုံးလို့ဘာလို့လဲဆိုကိုအတိတ်ကကိုပစ္စည်းသူများပစ္စည်းခိုးခဲ့လို့ကိုအခုခိုးခံရပြီဒါကြောင့်မို့ပစ္စည်းဥစ္စာတွေပစ္စည်းတွေဆိုတာဟာ ရေမီစသည်ဖြင့်တစ်မျိုးမျိုးကြောင့်ဉာဏ်တစ်မျိုးငါးပါးတစ်မျိုးမျိုးကြောင့်ဖြစ်စည်းလို့ပြည့်စည်သွားတယ်ဆိုတာအတိတ်ကသူတစ်ပါးရဲ့ပြည့်စည်တွေကို ဖြစ်စည်းခဲ့ပြီလို့ဟုတ်တယ်မို့လားဆိုလိုက်ဘောကပြည့်စည်ဘောကပြည့်စည်ရေမီတခုရေမီတခုမွေကံစို့နှင့်မွေကံစို့နှင့်မင်းစို့အပြမင်းစို့အပြရန်သူငါကြောင့် ပြပြဥစ္စာပညာစွာသည်ရှောင်ကအပြန်အကျိုးသည်ဒီတော့မိမိသူတစ်ပါးရဲ့ပစ္စည်းဥစ္စာတွေခိုးယူမယ်ဆိုရင်ကတော့ပထမဦးဆုံးအပင်ငရဲတော့ရောက်ပြီအပင်ငရဲကလွတ်ပြီဆိုရင်လည်းပဲလူဘဝရရင်ပစ္စည်းဥစ္စာချမ်းသာမလားမဝဲမလားဗျာ မွဲပြီးဆင်းရဲပြီးပစ္စည်းဥစ္စာတွေရှာလို့ရပြန်တော့လည်းပဲရန်သူမျိုးငါးပါးတပါးပါကြောင့်ဒီပစ္စည်းတွေပါဖြစ်သွားမလဲပစ္စည်းသွားမှာပဲဒါကြောင့်မို့ဆင်းရဲမှာပဲဒါကြောင့်သူတစ်ပါးရဲ့ပစ္စည်းဥစ္စာကိုမိမိတို့အသက်ထက်ဆုံးခိုးယူခြင်းမှမလုပ်ရမှာလေရှောင်ရမယ်ရှောင်ရမယ်ဒီဆင်းရဲတွေကလွတ်အောင် မရှောင်လို့ရှိရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာတေတိချမ်းမဲ့မှာအပင်ငရဲရောက်မယ် မသိခင်မှာလည်းပဲသူတစ်ပါးရဲ့ပစ္စည်းခိုးမိရင်မင်းပြစ်မင်းတန်အသိမခံရပြီဘူးလားညာမင်းပြစ်မင်းတန်သင်ခံရမယ်ဒါကြောင့်မို့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များဟာသူ့တဲ့တတ်ခြင်းမှလည်းမလုပ်ရမလဲသူတစ်ပါးရဲ့ပစ္စည်းဥစ္စာ မတရားယူခြင်းမှလည်းရှောင်ကျင်ရမယ်နောက်နံပါတ်3ကကာမိတုမိစ္ဆာစာရဝေဒမနိတိကပရံတမာရိယမြတ်မပိုင်ဆိုင်တဲ့ကာမဂုဏ်တို့ကိုပြင်မာကျူးလွန်ခြင်းမှမလုပ်ရမှာလေရှောင်ကျင်ရမယ်မပိုင်ဆိုင်တဲ့ ကာမဂုဏ်ဆိုတာကယောက်ျားဆိုရင်လည်းပဲလင်းရှိတဲ့မယားနဲ့မပြမမကျွလွန်ရအောင်ကိုယ်ပိုင်ဆိုင်နဲ့မိဘများသဘောတူအဲဒီလိုဆုလျားရဲ့ပတ်လက်ထထိမ်းများပြီးအတိအမှတ်ပြုပြီးတော့လက်မြထိမ်းများထားတဲ့ဇနီးမယားဆိုရင်ကိုယ်ပိုင်ဆိုင်နဲ့ကိုယ်ပိုင်ဆိုင်တဲ့ဇနီးမယားနဲ့ကိုဟာကိုပြမနိုင်နေကျွလွန်နိုင်နေကိုမပိုင်ဆိုင်တဲ့ဇနီးသူတစ်ပါးရဲ့လင်းရှိတဲ့အဲ မယားကိုတွားပြီးတော့မိမိက မပြစ်မှားရနောက်ပြီးတော့အုတ်ထင်းသူရှိနေတဲ့အမျိုးသမီးများကိုမပြစ်မှားရမိဘအုတ်ထင်းသူရှိတယ်မောင်ဘွားအုတ်ထင်းသူရှိတယ်ဟဲအမတွေပူလေးတွေတော်ကြီးတွေအုတ်ထင်းသူရှိတယ်အဲလိုအုတ်ထင်းသူရှိတယ်အမျိုးသမီးများနဲ့လည်းပဲမပြစ်မှားကောင်းဘူးမကျူးလွန်ကောင်းဘူးအဲလိုပဲအမျိုးသမီးများကလည်းပဲမိမိရဲ့ပိုင်ဆိုင်တဲ့ခင်မောင်းဖြစ်တဲ့ပုံကိုယ်မှလွဲ၍ အခြားဘုန်းကြီးတို့ယောဂီများအခြားသောမယားရှိတဲ့လင်းယောက်ျားနဲ့ပြင်းမာတင်သလားမပြင်းမာတဲ့မူလားလုံးဝမပြင်းမာရဘူးဒါတွေရှောင်ရမယ်ကိုယ်ပိုင်ဆိုင်တဲ့ကိုယ့်ရဲ့မိဘများဆူလျားရပ်ပတ်လက်ထထိမ်းမြထားတဲ့ကိုယ့်ရဲ့လင်မုန်းခင်ယောက်လင်ယောက်ျားနဲ့သာအတူတကွာမိမိတို့ပြင်းမာကျุလွန်ရတယ်အဲတော့မပိုင်ဆိုင်တဲ့ဥမာမယားရှိပြီးသားပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်လင်ယောက်ျားနဲ့ကိုမပြင်းမာရဘူးမကျุလွန်ရဘူးနောက်ပြီးတော့ တခြားတခြားအမျိုးသားတွေနဲ့လည်းပဲကိုယ့်ရဲ့လင်ယောက်ျားမှလွဲပြီးအခြားအမျိုးသားတွေနဲ့ပြင်မာကျူးလွန်ခြင်းမှလည်းပဲမလုပ်ရမှာလဲရှောင်ကျင်ရမယ်တကယ်လို့မိမိတို့ကမရှောင်ကျင်မိလို့ကျူးလွန်မိပြီဆိုရင်တော့အဲ့ဒီကာမေတုမိစ္ဆာစာရကံကျူးလွန်တဲ့ပုဂ္ဂိုလ်အဲ့ဒီကျူးလွန်တဲ့ပုဂ္ဂိုလ်ဟာကာမေတုမိစ္ဆာစာရကံကြီးကျူးလွန်မိပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာလူမုံများသလားလူကြီးလူငယ်များသလား အဲ့ဒီပုဂ္ဂိုလ်ဟာသူတစ်ပါးရဲ့သားပြိုသမီးပြိုတွေလိုက်ပြီးဖြစ်စည်းနေတယ်လိုက်ပြီးတော့ပူပန်နေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ပေါ်မှာအများသောပုဂ္ဂိုလ်တွေကချစ်ခင်သလားမုန်းကြသလားညာမုန်းကြတယ်အဲ့ဒီပုဂ္ဂိုလ်ကယန္တုနဲသလားယန္တုများသလားဟေးယန္တုလည်းများတယ်အဲ့ဒီတော့ယန္တုများယုံနေလားဆိုတော့အဲ့ဒီပုဂ္ဂိုလ်ချမ်းသာလည်းနဲတယ်ဘာကြောင့်လဲဆိုတော့လူမုန်းများတဲ့အတွက်ကြောင့်အခြားအခြားပုဂ္ဂိုလ်တွေရဲ့မိမိပေါ်မှာအဲရိုက်နှက်မှာ ထိုခုတ်မှာစသည်ဖြင့်ကြောက်ရွံ့နေရတဲ့အတွက်ကြောင့်သူနေရတာထိုင်ရတာချမ်းသာသလားဆင်းရဲသလားဗျာဆင်းရဲတယ်ဒါသေဒီချမ်းမဲ့မှလည်းပဲအဲ့ဒီလိုမကောင်းမှုပြုခဲ့တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အပင်ငရဲကရောလွတ်ပါမလားမသိမီအချိန်လေးအတွင်းမှလည်းပဲသူတစ်ပါးရဲ့သားပြုမယားပြုကိုသွားပြီးတော့မိမိပြင်းမှကျွလွန်မိပြီဆိုရင်တရားတစ်ပေါင်းနဲ့မရင်ဆိုင်ရပြီဘူးလားအေးအဲ့ဒီမှာတရားတစ်ပေါင်းနဲ့လည်းရင်ဆိုင်ရမယ်အချုပ်နှောင်တွေလည်းခံရအောင်မယ် အဲသေတိချမ်းမဲ့မှလည်းအပင်ငရဲရောက်အောင်မယ်အဲဒီကနေပြီးတော့အပင်ငရဲကလွတ်လွတ်လူပုံလူလောကရောက်လာပြန်ပြီဆိုရင်လည်းပဲယောက်ျား ဖြစ်ပြန်တော့လည်းပဲယောက်ျားသာဖြစ်လာတာအဲဒီယောက်ျားကယောက်ျားမစစ်ပဲနဲ့မိမစိတ်ဝင်နေတဲ့ပုဂ္ဂိုလ်ဖြစ်တတ်တယ်ဒါဘုရားဟောထားတာတော့ဆရာတော်ကပြောနေတာလေအမလီဆရာတော်ကကြီးဆရာတွေပြောတယ်မထင်နဲ့အဲ့ဒါဘုရားဟောတာလား အဲလိုသူတစ်ပါးရဲ့တာမယသားပြုံမယားပြုံတွေပြန်မကျွလွန်ခဲ့တဲ့ပုဂ္ဂိုလ်တွေဟာဒီဘဝမှာပြန်ပြီးတော့လူတော့ဖြစ်လာတယ်။ယောက်ျားဖြစ်လာပြီဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာတဲ့ယောက်ျား မပိမတလာပြီဖြစ်တတ်တယ်။နပုံးပန်းတို့ဖြစ်တတ်တယ်တဲ့။နပုံးပန်းတို့ဆိုတာတခါတရံမှာယောက်ျားစိတ်တခါတရံမှာမိန်းမစိတ်အဲ့လိုဖြစ်နေတာ။နပုံးပန်းတို့ဆိုတာယောက်ျားစိတ်ဖြစ်တဲ့ကဖြစ်လိုက်မိန်းမစိတ်ဖြစ်တဲ့ကဖြစ်လိုက်။ တခါတည်းမှလဆန်းရက်မှယောက်ျားစိတ်ဖြစ်တယ်လကွယ်ရက်မှမိန်းမစိတ်ဖြစ်သွားတယ်အဲ့လိုတွေတခါတည်းနှပုံးပန်းတို့ဖြစ်ယောက်ျားပိသသလားမပိသဘူးလားမပိသဘူးနော်အဲ့လိုပုဂ္ဂိုလ်တွေဟာအတိတ်ကသူတစ်ပါးရဲ့သားပြူမယားပြူတွေပြင်းမလို့လားမပြင်းမခဲ့လို့လားပြင်းမခဲ့လို့ဟောယောက်ျားဖြစ်လာတယ်ဖြစ်လာပြန်တော့လေယုံညံ့တဲ့အမျိုးမှလာပြီးတော့ဖြစ်တယ်အဲ့ဒီမှာယုံညံ့တဲ့အမျိုးမှလာပြီးတော့ဖြစ်ရတဲ့အတွေ့သူ့ရဲ့အိန္ဒြေတွေဟာလည်းပဲအင်မတန်မှတိတ်ငယ်တယ်တဲ့ဒါကြောင့် ဒါနဲ့စပြီးတော့ဘုန်းကြီးတို့ရွှေကျင်ဆရာတော်ဘုရားကြီးကမိစ္ဆာစာရကျူးလွန်ကလည်းတဲ့မုံကြသူများရန်သူပွား၍မုံတဲ့ပုဂ္ဂိုလ်သိများတယ်ကိုမကောင်းတဲ့သူတစ်ပါးရဲ့တားပြုမရသူတွေကိုမတရားလိုက်ပြုကျင့်တဲ့ပုဂ္ဂိုလ်ပေါ်မှာလူချင်းလူငယ်များသလားလူမုံများသလားသူရန်သူနေသလားရန်သူများသလားသူရန်သူများတာပဲဒါကြောင့်ကတန်လေးဆိုလိုက်မိစ္ဆာစာရကျူးလွန်ကလည်းကျူးလွန် မုံကြသူများရန်သူပွား၍ရှားပါလက်တိတ်ချမ်းသာစိတ်ဤလလပါရီနေပြီးတော့သူကိုယ်စိတ်တွေဘယ်တော့မှမချမ်းသာဘူးတဲ့ချမ်းသာစိတ်တဲ့နောက်အိဋ္ဌိပန်းတုတ်မျိုးယုတ်ခါကမျက်နာမလှ အရှက်ရလျင်လက္ခဏာဣန္ဒြေရွင်သွေးချို့သိမ့်ဆိုရင်များစွာချစ်သူกว่าသည်ရှောင်းကအပြန်အကျိုးဒီကဲဒီတော့ သူတစ်ပါးရဲ့သားပြူသမီးပြူသူတစ်ပါးရဲ့လင်ယောက်ျားအဲ့ဒါတွေနဲ့ဖောက်ပြားကျူးလွန်တဲ့ပုဂ္ဂိုလ်ဟာတေတိချမ်းမဲ့မှာပယ်ပုံတို့ကြာရောက်ပြီးတော့ဆင်းရဲဒုက္ခရောက်ရတယ်တဲ့မသိမိမှလည်းပဲအဲ့ဒီမှာတရားတပေါင်းနဲ့ရင်ဆိုင်ရတတ်တယ်ဆိုရမင်းဖြင့်မင်းတန်းခံရတတ်တယ်တဲ့အဲ့ဒီပုဂ္ဂိုလ်ကိုမုံသူတွေရန်သူတွေအင်မတန်များတယ် နောက်မိမိရရှိမဲ့ပစ္စည်းဥစ္စာလည်းမရဘူးအဲ့ဒီပုဂ္ဂိုလ်ဟာပစ္စည်းဥစ္စာရှားပါတယ်တဲ့ကိုယ်စိတ်နှစ်ပါးလည်းပဲမချမ်းသာဘူးတဲ့မိမဘဝတွေကြီးတဲ့ဖြစ်တတ်တယ်တကယ်လို့ယောက်ျားဘဝရောက်ပြန်တော့လည်းပဲစောစောကပြောခဲ့တဲ့မပိမတယောက်ျားမပိမတဖြစ်တတ်တယ်နှပုံးပန်းတို့ ဖြစ်တတ်တယ်အခုခင်မှာဘုန်းကြီးတော်ဒီမှာတော့သိမတွေ့ဘူးပါဘူးမြို့ထဲမှာလည်းမှာတော့ရှိတယ်ပြောတာပဲအဲ့လိုပုဂ္ဂိုလ်တွေလေ အဲတော့ယောက်ျားမပြီးမသားပုဂ္ဂိုလ်ဖြစ်တတ်တယ်တဲ့အဲ့လိုပေါ်ပြခဲ့တဲ့ပုဂ္ဂိုလ်တွေပေါ့ဒါလေးတွေကိုသတိထားမိဖို့ပါနောက်သင်္ကိုခံရတဲ့သင်္ကိုခံရတခြားတခြားဘဝတွေရောက်သွားပြီဆိုရင်လည်းအသင်္ကိုခံရတယ်တဲ့ယုံညံသောအမျိုးမှာဖြစ်ရတယ်တဲ့မျက်စိမဲ့လားမလှမပရုပ်စင်းအင်္ဂါစက်တည်းမရှိ ဖြစ်တတ်တယ်တဲ့နောက်ပြီးတော့သူတော်ဘာရဲ့တားပြိုသမီးမျိုးတွေကို ဖြစ်စည်းတတ်တဲ့အတွက်မိမိမှာချစ်သူ တွေ့ပြီမယ်လို့ချစ်သူနဲ့ क्वे ရတတ်တယ်ချစ်သူနဲ့ဘာဖြစ်ရတတ်တယ် ကွယ်ရတတ်တယ်အမြဲတမ်းစိုးရိမ်ပူပန်မှုတွေဖြစ်နေရတတ်တယ်တဲ့ဒါသူတစ်ပါးရဲ့တာပြုတာပြုမိမကူများကိုတာပြုမယားကိုများကိုသွားပြီးတော့ဖြစ်စည်းမိခဲ့တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအဲ့ဒီမကောင်းကျိုးတွေမခံစားရပြီဘူးလားအေးအဲ့ဒါလေးနဲ့စမ်းပြီးတော့ဘုန်းကြီးတို့တာရကလေးတစ်ခုထုတ်ပြီးပြောရရင်မြတ်စွာဘုရားရှင်ရဲ့ အလုတ်ကျွေးဖြစ်တဲ့ညီတော်အာနန္ဒာဆိုတာမြတ်စွာဘုရားသာသနာမှာထင်ရှားခဲ့တယ်။အဲဒါမြတ်စွာဘုရားရှင်ရဲ့ညီတော်ဖြစ်တဲ့ညီတော်အာနန္ဒာဟာသူနုစဉ်ဘဝတခုသောဘဝကသူဟာဘာဖြစ်ခဲ့လဲဆိုတော့ပဒိန်တယ်ဖြစ်ခဲ့တယ်။ဘာဖြစ်ခဲ့လဲ။ပဒိန်တယ်ရွှေပဒိန်တယ်ဖြစ်ခဲ့။အဲဒါရွှေပဒိန်တယ်ဖြစ်ခဲ့တဲ့အခါကလည်းကြတော့လူကလည်းရုပ်ချင်းရုပ်စင်းအင်္ဂါကအင်မတန်လှပ။ တန်ရှင်းတတ်ရတယ်သူ့ရဲ့ရုပ်ဆင်းအင်္ဂါကအင်မတန်မှတတ်ရလှပပြီးတော့ပစ္စည်းဥစ္စာကလည်းပေါ်များရွှေပရင်တယ်ဘူးပစ္စည်းဥစ္စာလည်းပေါ်များတယ်ချမ်းသာတယ်ရုပ်ရည်ကလည်းလှပတယ်ငွေကလည်းငွေရွယ်တယ်ဆိုတော့မိန်းကလေးတွေရဲ့ကြားထဲမှာအထူးရေပန်းစားတယ်သူကအဲလိုအထူးရေပန်းစားလာတဲ့အခွင့်အရေးကိုယူပြီးတော့အဲဒီမှာကာမပိုင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေ သူအင်မတန်မှညံနိုးပြီသဘောကျပြီဆိုရင်တဲ့အဲ့ဒီအမျိုးသမီးကို သူရအောင်လိုက်တယ်ရအောင်လိုက်ပြီးတော့သူဖြစ်စည်းတယ်အဲ့တော့ကံမပိုင်ရှိတယ်သူရဲ့လင်ယောက်ျားရှိပေမဲ့လို့လည်းပဲသူနှစ်သက်နေပြီဆိုရင်လိုက်တယ်သူကိုယ်၌ကလည်းပဲအင်မတန်ချုံမောလှပတဲ့အခါကလည်းကြတော့အမျိုးသမီးများကလည်းပဲမြင်တာနဲ့သူ့ပေါ်မှာစိတ်ကညွတ်တယ်ချမ်းလဲချမ်းသာတယ်ပစ္စည်းဥစ္စာလည်းသုံးနိုင်ချုံနိုင်နေဆိုတော့ အင်မတန်ချမ်းသာတဲ့အတွက်ကြောင့်အဲ့ဒီမှာရုပ်ရည်ချောမောလှပတဲ့မိန်းကလေးများသူ့အင်မတန်နှစ်သက်တဲ့မိန်းကလေးများဆိုရင်ကာမပိုင်ရှိသည်ဖြစ်စေမရှိသည် ဖြစ်စေသူနဲ့ကင်းတဲ့ပုဂ္ဂိုလ်အင်မတန်ရှားတယ်အဲ့ဒီလောက်ထိအောင်သူဟာအမျိုးသမီးများအပေါ်မှာသူပြမားခဲ့တယ်ကျူးလွန်ခဲ့တယ်အဲ့လိုကျူးလွန်လာခဲ့တဲ့အခါသူကွယ်လွန်သွားတယ်ဒီဘဝကနေအဲ့လိုကွယ်လွန်သွားတဲ့အခါကာလကြတော့သူတက်ရှိတယ်ရှားရှိတော့မှလည်းပဲအဲ့လို အမျိုးသမီးများကိုမပိုင်ဆိုင်တဲ့ကာမဂုဏ်တွေကိုပြမကျွလွန်တဲ့အတွက်သူ့ကိုမြင်လည်းမြအမျိုးသားပိုင်းဆိုင်ရာတွေကချစ်သလားမုန်းသလားဗျာမုန်းတယ်သူ့ကိုမုန်းကြတယ်ဒီမိန်းကလေးတွေရဲ့ဆွေမျိုးသားချင်းတွေကလည်းဒီပုဂ္ဂိုလ်မုန်းကြတယ်သူ့မှာလည်းပဲဒီမှာကမ္မပိုင်းနဲ့ရှိပြီးသားရှိပြီးသားပုဂ္ဂိုလ်တွေကိုဖြစ်စည်းတယ်အုတ်ထင်းသူရှိတယ်ရှိတဲ့ပုဂ္ဂိုလ်တွေကိုဖြစ်စည်းနေတဲ့အတွက်တယောက်လည်းမဟုတ်နှစ်ယောက်လည်းမဟုတ်တွေးသမျှပုဂ္ဂိုလ်တိုင်းနဲ့မလွဲမကင်း မရှောင်အဲ့ဒီမှာတွေ့တိုင်းမရှောင်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်ပြမနေတဲ့ကျွလွန်နေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်လူမုံများအဲ့ဒီကနေပြီးတော့ကွယ်လွန်တဲ့အခါကာလကြတော့သူဘာဖြစ်သွားလဲဆိုတော့အပင်ငရဲကိုကြားတယ်တည်တည်ချမ်းမဲ့မှာဘယ်ကိုရောက်သွားတယ်ငရဲကိုကြားသူပြုတ်ခဲ့တဲ့အကုသိုလ်ကံတွေကသူ့ကိုနတ်ပြည်ဆွဲပို့တာလားငရဲဆွဲချတာလားအဲ့ဒီမကောင်းမှုတွေပြုတဲ့ပုဂ္ဂိုလ်တွေကတော့ဘယ်တော့မှမလွတ်နိုင်ဘူးငရဲက အဲ့ဒီငရင်းကနေလွတ်လာပြန်တော့လေပဲတဲ့သူဘာဖြစ်လာလဲဆိုတော့မြောက်ဘဝမှာသွားဖြစ်တဲ့ဘာဘဝလဲလူဘဝတုန်းကဒီလောက်ချောလှတဲ့ပုဂ္ဂိုလ်ကမြောက်ဘဝသွားဖြစ်တယ်ဆိုတော့ကြည်တာကြည်တော့မြောက်ဘဝအဲ့ဒီမှာမြောက်ဘဝမှာသွားဖြစ်တဲ့ကမြောက်ထီးလေးသွားဖြစ်တယ်အဲ့ဒီကြတော့ဘာဖြစ်လာလဲဆိုတော့သူတို့မြောက်တွေကသူ့တင်းနဲ့သူ့အတင်းနဲ့သူ့အဖွဲ့နဲ့ရှိတယ်အဲ့ဒါလေးပဲဘုန်းကြီးကဟိုဘုန်းကြီးတို့ပုတ်ပန်းတောင်ပဲသွားကြည့်တယ် ပုတ်ပါတောင်ဘက်လည်းတွေ့ခဲ့တယ်။နောက်ပြီးတော့ဟိုမုံရဘက်ကရွှေပါတောင်လို့ဘာတောင်လို့ဆိုတာရှိတယ်။အဲ့ဒီမှာမြောက်တွေအများကြီးပဲ။အဲ့ဒီအများကြီးရှိတဲ့အခါမှာဘုန်းကြီးအဲ့ဒီမှာစက်ကလေးနေပြီးတော့ဒီမြောက်တွေကိုလေ့လာလေ့လာတဲ့အခါမှာရွှေပါတောင်ဘက်ကမြောက်အသင်းအဖွဲ့ကဒီဘက်ကတောင်ဘက်ကအဖွဲကိုမရောဘူးသူ့ဖွဲ့နဲ့သူပဲသူ့အုပ်စုနဲ့သူပဲသူ့အသင်းဖွဲ့နဲ့သူပဲအဲ့ဒီအသင်းအဖွဲ့ထဲမှာအကြီးဆုံးမြောက်ဟာသူ့ရဲ့အန္တရာယ်ဖြစ်မဲ့မွေးလာတဲ့မြောက် မြောက်တီးလေးတွေဆိုရင်အားလုံးပဲသူကတင်းကွက်ပြလိုက်တယ်တင်းကွက်ပြလိုက်တယ်ဆိုတာသူတို့ရဲ့ငယ်ပါလေးကိုတခါနဲ့ကိုက်ဖြတ်ပြလိုက်တယ်မြောက်မြောက်တီးရမြောက်တိုးရအဲ့လိုကိုက်ဖြတ်ပြီးတော့တင်းကွက်ပြလိုက်တယ်အဲ့တော့ဘာမှသုံးချလို့မရဘူးအဲ့ဒါနဲ့ခုနှစ်ရက်လောက်ဆိုရင်အဲ့ဒီမြောက်ကလေးခုနှစ်ရက်လောက်အသက်ရှင်ခုနှစ်ရက်လောက်ဆိုရင်အဲ့ဒီမှာမြောက်တိုးကြီးကတင်းအုပ်ကြီးကနေပြီးတော့တခါနဲ့အကုန်လုံးပါဇက်နဲ့ကိုက်ဖြတ်ပြလိုက်တာပဲတင်းကွက်ပြလိုက်တယ်အဲ့ဒီဘဝကနေပြီးတော့ဒီမြောက်ကလေးသေသွားတဲ့အခါကျတော့ဘယ်သွားဖြစ်နေနောက်တစ်ခါစိတ်သွားဖြစ်ပြန်တယ် ဆေးဘဝရောက်ပြန်တော့လေဒီလိုပဲသင်္ကုတ်ခံရပြန်တယ်အဲ့ဒါဆေးဘဝကတည်သွားပြန်တော့ဘာဖြစ်လဲဆိုတော့နွားဘဝရောက်ပြန်တယ်နွားဘဝရောက်ဒီလိုဘဝတွေမကောင်းတဲ့ဘဝတွေကြီးတွေရောက်နေတာဟာသူကရောကောင်းတာပြုလို့လားမကောင်းတာပြုလို့လားသူဟာမကောင်းတာတွေကြီးတွေပြုခဲ့တဲ့အတွက်အခုကြည်သာမကောင်းတဲ့ဘဝတွေကြီးတွေလက်ဖြစ်နေတာသူဟာအဲ့ဒီမှာနွားဘဝရောက်နွားဘဝရောက်ပြန်တော့လည်းပဲဒီလိုပဲငငယ်ရွယ်ရွယ်နဲ့သင်္ကုတ်ခံရသင်္ကုတ်ခံရပြီးတော့ငငယ်ရွယ်နဲ့အလုံကြံခိုင်ခိုင်တော့သေး အဲ့ဒီကနေပြီးတော့တခါဘာဖြစ်လာလဲဆိုတော့လူဘဝကိုတော့ရောက်တယ်သူတစ်ပါးအိမ်မှာအစီကံလုပ်နေရတယ်ကျွန်မရဲ့တားလာဖြစ်တယ်တားယောက်ျားလေးတော့လာဖြစ်ပြီဒါပေမဲ့အဲ့ဒီမှာတားယောက်ျားလေးဖြစ်ပေမဲ့လို့စောစောကပြောတဲ့အတိုင်းယောက်ျားမဟုတ်မိန်းမမဟုတ်အဲ့လိုယောက်ျားပြပြတတ်တာမဟုတ်ဘဲနဲ့အဲ့လိုဖြစ်လာတယ်တဲ့အဲ့ဒီမှာနဘုံပန်းတို့ဘဝဖြစ်လာတယ်အဲ့ဒီကနေပြီးတော့သူအသက်ရှိသလားဆိုတော့လည်းပဲအဲ့ဒီဘဝမှာအသက်မရှိပြန်ဘူး အဲဒီမှာငငယ်ရွယ်နဲ့ပဲအသက်30ကျော်လောက်မှာကွယ်လွန်သွားတယ်အဲဒီမှာအသက်30ကျော်လောက်ကွယ်လွန်သွားပြီးတော့ဘယ်မှာသွားဖြစ်ပြန်တယ်လဲဆိုတော့ဆင်းရဲသားဘဝပဲသွားဖြစ်ပြန်တယ်လှဲကူလီလှဲတွေကိုကူလီလောက်ရတဲ့လှဲကူလီရဲ့သမီးသွားဖြစ်ပြန်တယ်အမျိုးသမီးသွားဖြစ်တယ်အဲဒီမှာအမျိုးသမီးသွားဖြစ်တဲ့အခါကလည်းကြတော့သူ့ရဲ့ဘဝတွေအဲဒီမှာအစင်ဆက်ရေးထားတာလေးတွေဘဝအစဉ်တွေကိုရေးထားလို့အဲဒီကနေပြီးတော့လှဲကုံတီတွေကဒီလှဲကူလီမှာအကျွေးတွေများအကျွေးတွေများတော့ လဲကုန်တီကနေပြီးတော့အဲ့ဒီသူ့ရဲ့သမီးငယ်လေးကိုတိမ့်သွားတိမ့်သွားတော့အရွယ်ရောက်လာတဲ့အခါရောက်ပြန်တော့အဲ့ဒီလဲကုန်တဲ့ရဲ့သားကသဘောကျတယ်ဆိုပြီးတော့သူ့မှာလည်းဇနီးမယားတွေရှိရနဲ့အဲ့ဒီလဲကူလီရဲ့သမီးလေးကိုတခါနဲ့16နှစ်သမီးအရွယ်မှာတိမ့်ပတ်လိုက်တယ်အငယ်နောက်ပြည့်နဲ့တိမ့်ပိုက်တိမ့်ပိုက်ပြီးတော့ဒီအငယ်နောက်ဖြစ်ပြန်တော့သူ့ရဲ့ခင်မွန်းလင်းယောက်ျားရောမယားကြီးတွေရောကြီးပြူအောင်ဆိုပြီးတော့ဘယ်လိုပဲပြုစုလုပ်ကြွေးပေမဲ့မကြီးပြူဘူး အဲ့လိုစင်စင်ရဲရဲနဲ့ပဲသူ့ဘဝမှာနောက်ဆုံးဇတ်သိမ့်မလှဘူးပေါ့လေနောက်ဆုံးအနှိမ်ခံဘဝနဲ့အဲ့ဒီဘဝကနေတည်သွားတယ်အဲ့ဒီဘဝကတည်သွားတော့အဲ့ဒီတုန်းကတော့သူဟာကြကြနတ်နတ်ပြုစုခဲ့တယ်လင်ယောက်ျားကိုလည်းသူ့ဝတ္တရားကြည်အောင်ပြုစုခဲ့တယ်ကြီးတဲ့ပုဂ္ဂိုလ်တွေကိုလည်းပဲအာလုံးပြုစုခဲ့တဲ့အတွက်ကြောင့်နောက်သူဒီဘဝကနေကွယ်လွန်သွားတယ်ကွယ်လွန်သွားတဲ့အခါဘုန်းကြီးတို့ကောရမမြတ်စွာဘုရားလက်ထက်ရောက်အဲ့ဒီမှာဥဇင်းကြီးပြည်ရောက်တဲ့အခါကျတော့သူဟာတထေသမီးလေးလာဖြစ်တယ်ဘာလာဖြစ်ပါလိမ့်မယ် အဲဒီမှာတထေသမီးလေးလာဖြစ်တယ်အဲလိုတထေသမီးလေးဖြစ်တဲ့ကသူအရွယ်ရောက်အရွယ်ရောက်တဲ့အခါကဏ္ဍကြတော့သူတို့ဂုံရည်တူတဲ့ပေါ့လေတထေသားတူနဲ့ဆူလျာရပ်ပါလက်ထပ်ထင်းညပေးလိုက်တယ်ဒါပေမဲ့လို့လည်းပဲလက်ထပ်ထင်းညပေးလိုက်တဲ့အခါသူ့ဘက်ကမယံဝတရားကြည်အောင်ဆိုပြီးတော့အဲ့ဒီမှာလင့်ဘက်ကမိဘတွေရောဆွေမျိုးတွေရောအာယုံကျင့်နှောက်ပေးစရာရှိတာပေးလောက်ကန်စရာရှိတာလောက်ကန်ပေးပေါ့လေအားလုံးလိုလိုသိမရှိပြုစုလှုပ်ကြွေးတယ်ဘယ်လိုမှမျက်နှာမရဘူး လင်းရဲ့မိမိပေါ်မှာမြန်လို့တဲ့ကျင်နာတဲ့မျက်နှာအခွင့်သာ ပေးတဲ့မျက်နှာဘယ်လိုမှမရခဲ့ဘူးတဲ့အဲ့ဒါနဲ့နောက်ဆုံးလင်းကမနှစ်သက်တဲ့ခါကျတော့သူ့ကိုပြစ်သွားပြန်တော့အဲ့ဒီမှာလင်းပြစ်ပဘဝနဲ့သူ့မှာနေရပြန်ရောအဲ့ဒီလိုနဲ့သူဟာဒီလိုနေရင်းကနေပြီးတော့နောက်ထပ်အိမ်အောင်30ကြာပြန်နောက်ထပ်အိမ်အောင်30ကြာပြန်အိမ်အောင်လေးကိုဘယ်20တိအောင်ဆက်ပြီးကြာတယ်လဲဆိုတော့30မြောက်ဆက်ကြာအဲ့ဒီ30မြောက်လည်းပဲလင်းယောက်ျားတွေကပြစ်ပြစ်သွားတယ်သူကပြစ်ရတာမဟုတ်ဘူးနော် ဘသူတွေကပြက်သွားတယ်လင်းယောက်ျားတွေကပြက်သွားတာဒါဘသူပြုတ်ခဲ့တဲ့ကံလဲသူပြုတ်ခဲ့တဲ့ကံသူရန်ရဲ့သားပြုတ်သမီးပြုတ်တွေကိုမတရားဖြစ်စည်းလာခဲ့တဲ့ကံနဲ့သူအခုဒုက္ခရောက်အဲလိုသူပြုတ်ခဲ့တဲ့ကံနဲ့သူပရင်လေဘဝကသူအင်မတန်မှမျက်နှာပွင့်လင်းနေပြီးတော့ရုပ်ရည်ချောမောမျက်နှာပွင့်လင်းပစ္စည်းဥစ္စာပေါ်များအဲ့ဒီအချိန်ခါကာလတုန်းကပြုတ်မရှောင်အိုးမရှောင်အလုံးဖြစ်စည်းလာခဲ့တဲ့ရှုပ်ခဲပွေခဲ့တဲ့မြကာမိတ္တမိစ္ဆာစာရကံကြီး ကျူးလွန်ခဲ့တယ်များအခုဒီမှာဘဝတွေစက်ခါစက်ခါသူကျူးလွန်ခဲ့တဲ့အကုသိုလ်ကံတွေသူမခံရပြီဘူးလားဗျာခံရတယ်နောက်ဆုံးဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခါကာလဆိုတော့ဘိက္ခုနီသာသနာလည်းရှိအဲ့ဒီမှာဇိနာရတ္တာဆိုတဲ့ထေရီမနဲ့တွေ့ရတယ်အဲ့ဒီမှာဇိနာရတ္တာထေရီမနဲ့တွေ့တဲ့ခါကာလကြတော့မှသူ့ရဲ့ဘဝဖြစ်ကြောင်းကုန်စင်သူ့ရဲ့လင်ယောက်ျားတွေကဘလို့ပဲပြုစု ဘယ်လိုပဲလှုပ်ကြွေးလို့မှသူ့ကိုအကောင်းမထင်ကြဘူးအားလုံးကပြစ်ပြစ်ပြီးသွားကြတယ်ဒါကြောင့်နောက်ထပ်အိမ်တော်မပြုတ်ပြရစင်နေတော့မပြုတ်လို့တော့ပါဘူးအဲ့ဒီမှာအရှင်မထံမှာပဲတပည့်တော်မှာဘိက္ခုနီမှာပြုတ်ပြရစီဇိနာရတ္တဘိက္ခုနီမှာထံမှာချင်းကံပြီးတော့အဲ့ဒီမှာခွင့်တောင်းဇိနာရတ္တဘိက္ခုနီမှာကလည်းတဏှာရာနဲ့သူ့ကိုဆန်ချပြီးတော့ဘိက္ခုနီမှာပြုတ်ပေးလိုက်အဲ့ဒီမှာဘိက္ခုနီမှာပြုတ်ပြီးတဲ့အခါကလည်းကြတော့မှဇိနာရတ္တထေရီမရဲ့အဆိုးအမကိုနာယူပြီးတော့ အဲ့ဒီမှာတရားဘာဝနာတွေကျင့်ပွားအားထုတ်တယ်အဲ့လိုကျင့်ပွားအားထုတ်လိုက်တဲ့အခါကလကြတော့မှကိလေသာအသောကုန်ခံယဟနာထေရီမာကြီးဖြစ်သွားအဲ့ဒီယဟနာထေရီမာကြီးဖြစ်ပြီးဆိုမှသူမကောင်းမှုကာမေတုမိစ္ဆာစာရကံမကောင်းမှုတွေကျွလွန်ခဲ့တဲ့အဲ့ဒီမကောင်းကျိုးတွေအဲ့ဒီကြမှာအဆုံးသတ်သွားတာဒါကြောင့်ဘုန်းကြီးတို့ယောဂီများ သူတော်ဘာရဲ့သားပြိုမယားပြိုသူတော်ဘာရဲ့လင်းယောက်ျားမပိုင်ဆိုင်တဲ့လင်းယောက်ျားတွေ ပြင်မကျူးလွန်မိမယ်ဆိုရင်မိမိတို့ကောင်းကျိုးတွေရမှာလားဆိုးကျိုးတွေရမှာလားကဲဒီတော့ဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်တိုင်းဗုဒ္ဓဘာသာဝင်ဖြစ်တဲ့အမျိုးသားတိုင်းအမျိုးသားတိုင်းမိမိမပိုင်ဆိုင်တဲ့ကာမဂုဏ်တွေပြမကျุလွန်မှုတွေပြုရမလားမပြုရဘူးလားဗုဒ္ဓဘာသာဝင် ဖြစ်တဲ့အမျိုးသမီးတိုင်းမိမိမပိုင်ဆိုင်တဲ့ကာမဂုဏ်တခြားလင်းယောက်ျားတွေတခြားအမျိုးသားတွေနဲ့မိမိကျุလွန်ရမလားမကျุလွန်ရဘူးလား ဒါတွေကိုအတ္တတ္တပါလို့ဗုဒ္ဓဘာသာဝင်မှန်သမျှတသက်တာပါလို့ပါလို့ရမှာလဲရှောင်ကျင်သွားရမယ်အဲ့ဒီကြတော့မှမိမိသီလစာရိတ္တသီလတွေစင်ကြင်မှာ ဟုတ်တယ်မို့လားအဲ့တော့တရဏဂုံတည်ရမယ်နံပါတ်1ကနံပါတ်2က၅ပါးသီလငင်းရမယ်နံပါတ်3ကပါတယ်လေအသက်မွေးမှုစင်ကြယ်ရမယ်အဲ့တော့၅ပါးသီလထဲမှာအခု3ပါးပြီးပြီဘယ်နှပါးပြီးသွားလဲအေးနာရီကလည်းပဲ3နာရီထိုးပြီဒါကြောင့်မို့ဘုန်းကြီးတို့ဒီကနေ့တရားလေးသိမ့်မယ် သိတဲ့အခါမှာအဲ့ဒီဆောင်ပုဒ်ကလေးကိုရွတ်ဆိုပြီးတော့မှသိရအောင်နော်နောက်ရတိမှဒီ၅ပါးသီလလေးအဆုံးပြန်တတ်ပြီမယ်တရဏဂုံတီပြင်စသည်အာဇီတန်ရှင်ပါအာဇီတန်ရှင်ပါဆိုလိုက်ပါ နော်ဒီဆောင်ပုဒ်လေးကိုမှတ်တာနော်ဒါအ ਨੇ ဆုံးဗုဒ္ဓဘာသာဝင်များ ပြည့်စုံရမယ်အချက်ဘယ်နှချက်လဲ၃ချက်နံပါတ်၁ပြည့်စုံရမှာကပါတယ်လေနံပါတ်2ပြည့်စုံရမှာကအခု၅ပါးသီလကိုဟောကြားခဲ့တာဘယ်နှပါးပြီးသွားပြီလဲ၃ပါးပြီးသွားပြီနောက်ရဲမှာ၂ပါးဆက်ဟောပေးမယ်နော်အဲ့တော့တရဏဂုံတည်ပြီးတော့ပြင်စ၅ပါးသီလမြဲရမယ်နောက်နံပါတ်3ကအသက်မွေးမှုစင်ကြယ်ရမယ် အဲ့တော့ဒီသုံးပါးနဲ့ပြည့်စုံရင်အ ਨੇ ဆုံးဗုဒ္ဓဘာသာဝင်တယောက်မဖြစ်ပေဘူးလားဖြစ်ပါလေဒါကြောင့်မို့အဲ့ဒီတရဏဂုံတွေတီးပြီးတော့ငါးပါးသီလတွေလည်းအသက်တဆုံမြဲပြီးတော့အသက်မွေးမှုတွေလည်းစင်ကြင်အောင်ဆောင်ထိန်နိုင်ကြပြီလျင်တကယ်ဗုဒ္ဓဘာသာဝင်စစ်စစ်တယောက်ဖြစ်ကြပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးရဲ့အဆုံးအမဖြစ်တဲ့မဟာသတိပဋ္ဌာန်ဝိပဿနာအကျင့်မြတ်တရားတွေကိုလည်းပဲဆက်လက်ကြင်ကြံပွားများအားထုတ်ကြပြီးတော့မိမိတို့အလိုရှိအပ်သော ဆင်းရဲခတ်သိငြိမ်းရာနိဗ္ဗာန်ကိုမညံပိုးညံဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဆုကြ